မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးလက်တလူသာသနာပြုစခန်း၌29ရက်5လ68ခုနှစ်တွင်ဟောကြားတော်မူသောတရားတော်ဒါနာမှုတွေလည်းပြုခဲ့တာအချိန်မှဘယ်လောက်ရှိလို့ဒီဒီဒီနာမှုတွေရောဟောဒီခဲ့တာအချိန်မှဘယ်လောက်များလို့ဟုတ်လားဟုတ်လားနားခဲ့ပြီကနာတို့ပြုခဲ့တာဒါနာတွေ သူပြုပေးကြတဲ့ဒီလာလေးဌာနရဲ့တာဝန်ကလမ်းတွားတဲ့နေရာခရီးတွားတဲ့နေရာကရိခါတုတ်ပဲဟုတ်လားအမှန်ပါဗျာတို့ဒီလာရဲ့တာဝန်ကကိုတွားနေတဲ့နေရာရောက်ဖို့ရာရဲ့သူကပါတော့ဖဝါလမ်းတွေဖဝါဟောင်းတွေပဲဟုတ်ကလားအမှန်ပါဗျာတို့ဒီလာနဲ့လူဘဝနတ်ဘဝတာဝန်ယူပါတယ်ဟင် အဲဝိဇ္ဇဝနာဘဝရောက်တဲ့အခါလူသိသိနတ်သိသိကိုခံစားဖို့ဒါနရတ္တမှာဟုတ်ကလားအလားအဲဒီလိုတာဝန်တစ်ခုကိုဒါနကတာဝန်တစ်ခုသီလကတာဝန်တစ်ခုနှစ်ခုယူရမှာဟုတ်လားအလားဒီတခါတို့ကောင်းစားခြင်းနဲ့ချမ်းသာခြင်းဆိုတဲ့မျိုးရှိကြအဲကောင်းစားမှုရာအတွက်ကိုတို့ဒါနကတာဝန်ယူရမှာလားဟင် ချမ်းသာဖို့ရာအတွက်ကျတော့သီလကထောင်ယူရမယ်ဟုတ်သလားဗျာမှန်ပါဗျာဟောဒီသိကြည့်လည်းမချမ်းသာဘူးဗျာမှန်ပါဗျာချမ်းသာလားချမ်းသာပါဗျာရာဟုကြည်ရင်ချမ်းသာလားဗျာချမ်းသာပါချမ်းသာလားဟုတ်သလားမှန်ပါဗျာဒါတော့ဒီသီလပါမှသူကချမ်းသာပါဘူးဗျာဟောသီလကအဲသူတော်ဘာဘောကိုပြမှားမဲ့မတော်မတရားအဖြစ်ရလို့မသိတာတွေကိုသူကဆောင်ရွက်ရတာမဟုတ်လားမှန်ပါဗျာဒီလိုလိုသူတော်ဘာဘောမှာ သူတော်ဘာတွေမှာတို့ဝင်နေပြီးစိတ်နှောင့်ယှက်ဖြစ်သွားတယ်အဲစိတ်နှောင့်ယှက်မဖြစ်လို့ရှိရင်တို့လည်းစိတ်နှောင့်ယှက်မဖြစ်ဘူးပေါ့မှန်ပါဟုတ်ကဲ့မှန်ပါဒီလိုဟာဟုတ်တို့စိတ်နှောင့်ယှက်လုပ်ခဲ့ရင်တို့စိတ်နှောင့်ယှက်ဖြစ်မှာပေါ့ဟုတ်ကဲ့ဆရာတီလာကစိတ်ချိုးလာလို့သူတောင်းလို့ဒီတာဒီတီလာတို့တင်ပြအောင်စိတ်တော်တို့တင်လေဟုတ်ကဲ့ဒီအဲစိတ်တော်ချမ်းသာပါပြီ ဒီချမ်းသာဖို့ဆိုရင်ကောင်းစားရေးဘဝနဲ့ပြည်ရင်ကြည့်လို့ရကြတော့ဒါနမပါရင်တို့ဘဝမှာကောင်းစားမလားဟင်ဟင်အဲ့တော့တို့ဘဝတံပါတိကိုခေါ်တဲ့ဟိုလူဘဝရောက်လူသိသိနတ်ဘဝရောက်နတ်သိသိအဲ့ဒါတို့ဒါနရတာဝင်မှာဟုတ်တယ်ဟုတ်ပါဘူးကောင်းစားရေးဆိုကြတော့လေအဲ့လူဘဝရောက်လဲတို့တစ်ဖက်သားရဲ့နှောင့်ယှက်ကင်းကင်းနဲ့ဟင်နတ်ဘဝရောက်လဲတို့တစ်ဖက်သားရဲ့နှောင့်ယှက်ကင်းကင်းနဲ့ အဲဒီအစီအစဉ်တို့ကိုထိုင်းခံစားလို့ကြတော့တိလပါမရအောင်လိုက်အမှန်ပါပဲအဲတော့ဒါနကဟိုကိုရောက်တဲ့နေရာကိုဟိုဖြူချပြီးစားလို့ဒီခါရောဟုတ်လားတိလကကိုသွားခြင်းတဲ့နေရာကိုရောက်အောင်သွားမယ်ဖဝါသံဒါပဲဒီနေ့အမှန်ပါပဲအဲဒီဟောဒါနတွေနဲ့အဲဒီခါတို့ဒီလိုစုတာတော်တော်များပါဗျာဟင်သီလနဲ့လည်းတို့သွားတဲ့ဘဝတွေတော်တော်များပါဗျာ ဘယ်နေရာမှာလမ်းဆုံးမယ်လို့လမ်းဆုံးမရှိလို့ရှိရင်သူသွားတဲ့အသွားတွေဟာယူသွားမဖြစ်နိုင်ဘူးလားဟင်ဘယ်နေရာရဲ့ဒီဆလမတ်တော့ရလာပဲဟုတ်ရပါဘူးဟင်ဒါမှမပါလို့ရလားဆက်သီလာနဲ့ဝင်လို့ဘယ်နေရာရမလို့ရလားရပါဘူးအဲ့ဒါသူကိုယ်သူသွားနေကြတာတွေကဒီရေခါတုတ်ကြီးထမ်းလို့ဒီဘဝလာတဲ့တဏှာမိတဏှာတန်းလို့ဒီလိုတွေနဲ့ဟုတ်လားတို့ဘယ်နှမှာနာမှာတော့ ဘယ်တော့မှမကြောက်ဘူးအားပါဘူးဟုတ်လားဟဲ့ဘယ်လိုလဲမှာလဲဟုတ်လားတော်ရလေအောင်တော့လို့ကြောက်ရတယ်ဗျာဟုတ်ဗျာတိုင်းခင်ဗျားတို့အယူတွေနဲ့ပါထုတ်တယ်ဟုတ်ပါဟင်ဒီအယူကြီးကတော့ပြောမပြောမင်းရပါလားမရပါဘူးဟင်ဘယ်မှာဘယ်မှာဆုံးလို့မင်းလဲတို့ဟာတွေဟောမရပါဘူးတို့ရတယ်တော့ဟောမနေဘူးယူတော့ယူဖို့မပေါ်ပါဘူး ဟင်အကောင်းလို့ထင်ပါလေတို့ရတယ်ဟုတ်ပါဘူးဟင်အဲ့လိုတို့ရတယ်ယူနေပေါ့လေဆက်ချင်းကြီးဘာလို့လဲဟင်ဒီဒီမှာလာဆက်ပါလားဘယ်လိုမျိုးပေါ်လဲဟင်ဟင်တို့ဘယ်မှာဆုံးမှမမှန်ပြီးပြီးပဲနေသိလားသိပါဘူးသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်တယောက်သာလူမှတ်လို့တင်းတင်းကြွရဲ့ဟုတ်ပါမှန်ပါဘူးဟင် သောတာပန်မဖြစ်သေးတဲ့ပုဂ္ဂိုလ်တယောက်ဒီတည်တဲ့ကာလအာယုခွဲရထုတ်ပါသွားမှာဟင်အာယုခွဲရပါမှာလေပြကိရိတာခွဲရပါမှာဗျာဟုတ်ကလားဟုတ်ပါဘူးဟင်ကိရိတာဝုတို့တိဂာမိကာလကိုရထားတဲ့ဘဝကိုရထားတဲ့ချမ်းသာကိုရထားတဲ့ပြည်ပင်ဥစ္စာအဲ့ဒီဘဝခင်မင်းစိမ့်နဲ့တည်တုတ်ပြထားသွားမယ်ဟင်ကြောက်ချင်လားပြေရောက်ချင်ပါဗျာ ဟင်လွတ်ပလားဒိဋ္ဌာမလွတ်ပါဘူးဟင်အဲ့မလွတ်သေးဘူးဆိုရင်ရောက်ချင်လို့ခင်ဗျားတို့ဒီလိုနေတာမဟုတ်လားဗျမှန်ပါဗျာဟင်ရောက်ချင်လို့ဒီလိုနေတာကြောင့်မရောက်ချင်တဲ့ကတော့လုံးမှာပေါ့ဟုတ်ကဲ့မှန်ပါဗျာဟင်အဲ့တော့လွတ်အောင်မလို့ရင်တော့ခင်ဗျားတို့ရောက်ချင်လို့ပဲတမန်မှာပေါ့လားမရောက်ချင်ဘူးလားပြောနေရောက်အောင်လုပ်နေတာဒီတဲ့မဟုတ်လားမှန်ပါဟင်ဟင်ဟင်မရောက်ချင်ဘူးလို့ပစာကပြောတာလုပ်နေတာရောက်အောင်လုပ်နေတာလား အဲ့ဒါကိုမလွတ်ချင်ပါလေဆိုလို့ဘယ်သူကယုံတယ်တော့ခင်ဗျာယုံပါဗျာကျိုးဘယ်လိုဘယ်တက်ကျိုးမှာလဲစိတ်ဓာတ်ကြီးပြလာပဲယုံမှာလားခင်ဗျာဟင်ဘယ်လိုယုံမှာလဲဟင်စိတ်ဓာတ်ဖြစ်ဖို့ရတော့တဖြစ်ချယုံမှာဘူးပါဖရာဟုတ်ကဲ့ဟုတ်ကဲ့ဟင်ဟင်အဲ့ဒီတော့ဟိုစာရတော့ဒေါသလို့ပြောတာပေါ့ကွ သူ့ကိုအားလုံးပေါင်းလိုက်ရင်တော့စိတ်မချမ်းမြေ့တာတွေမှမရအဲ့ဒါကိုဒေါသကိုတုံးဒေါသလည်းဒေါသပဲဟုတ်ကလားဒီကဝင်နေပြီနဲ့ငိုတာလည်းအဲ့ဒါလည်းဒေါသပဲသူ့ဝင်လို့ဟာကိုစာလို့ကြတော့ဟိုဆုံးတဲ့ဒေါသကိုခေါ်တယ်ဟိုဒုက္ခတာကဟိုတက်ကြတဲ့ဒေါသကိုခေါ်တယ်ငကိုကတော့ဒေါသကြီးတယ်ဟုတ်ကလားဟင်ဒီပါတော့အမိုက်ကြီးလေအကြောက်ကြီးတယ်အဲ့ဒါငိုတာကြောက်လို့ထင်တယ်ဟဲ့မှန်ပါဗျာဟင်ကိုလည်းကအမိုက်ကြီးတော့ဟိုဘက်မှာကြောက်ကြီးတယ်အဲ့ဒါဆုံးတဲ့တာနဲ့တက်ကြတာပဲကွာ အဲ့ဒေါသရှိတယ်ဟုတ်လားခနာကံပုဂ္ဂိုလ်တဦးမှာအဲသူ့မှာဟိုတက်ကြွတဲ့ဒေါသလုံးဝမရှိတော့တဲ့အတွက်ကြောက်ရွံ့နေလုံးဝမရှိတော့ဘူးဟုတ်လားအတက်ရှိတော့သူ့မှာအကြမရှိတော့ဘူးပေါ့ဟုတ်လားသူ့မှာအတက်ရှိတော့ကြာရှိသေးအဲ့တော့ဒေဂာနိကာလာကိုယ်ကိုယ်ကိုယ်နှလုံးမသားတဲ့စိတ်သူ့ဘုံမိသားစုကြည့်ပြီးတော့မိသားစုတွေထားရရတော့မယ်ဆိုတော့နှလုံးသားတဲ့စိတ်အဲ့ဒီစိတ်နဲ့သိရင်တို့ရရသွားမှာဟဲ့ ငရဲတာတို့မခေါ်ဘူးတို့လည်းကြည်လည်းအဲ့ဒီမကြည်ချမ်းတဲ့စိတ်ကခေါ်မှာဗျာပို့မှာဗျာတွဲမှာဗျာဟုတ်ကဲ့အဲ့တော့မကြည်ချမ်းစိတ်ကအားကောင်းနေလို့သူ့လက်ကြတယ်သူ့ဆွဲရတို့ပါကြမှာဟင်အဲ့ဒါငရဲရောက်မှာဗျာကြောက်လားငရဲဟုတ်ပါဗျာဟုတ်ပါမလားလွတ်လားလွတ်ပါဗျာအမေကြောက်ပါလေလားပြောတာအဲ့ဒီဘက်ကလုံးမှာမဟုတ်လားမှန်ပါဗျာဟင်ဟင်မှန်ပါဗျာကြောက်ရင်တော့အောင်ဆောင်မှာပေါ့ဗျာ ဟင်မကြောက်ရတဲ့ကတိသွားမှာမဟုတ်လားမှန်ပါအဲ့တော့ဘာလို့ကြောက်ပါလဲတရားပါတော့ယုံဟုတ်ယုံရတော့မှာမှန်ပါဗျာဟင်ဟုတ်မှမလားဗျာဟင်ကြောက်ပါနဲ့ခင်ဗျားတို့ပသကာရာပြောတာကြအဲ့ဒီတိတ်ကြီးတန်းသွားမှာမဟုတ်လားငရဲတိကြီးမှန်ပါဗျာဟင်မြည်ကြီးလေးလေမှန်ပါဗျာဟင်သူ့ယုံတဲ့ဘက်ကတခါသွားတော့၂၄နာရီကိုတကယ်ပါလား ဘယ်အခုချိန်မှမကြိုက်ရင်လည်းချိန်သွားမှလည်းမင်းတက်သွားပြီကြာမုန်းနေနေပြီခင်ဗျားရဲ့ဟင်ဟင်ကောင်းပါသဘင်ကလမ်းခေါ်ပြီဟင်ဟင်အခုချိန်မှမသွားရင်ဘယ်ချိန်မှကြာမှာလို့ခင်ဗျာဟင်ပြီးတော့ဒါကငါသားဒါကငါသမီးဒါကငါအိမ်ငါပစ္စည်းစာတွေအပြင်ကျွာတဲမှာပြောနေတဲ့တင်းတင်းတွေဖွင့်ဖွင့်တွေအတိမှန်များအဲ့ဒါဒိဋ္ဌောင်သိအဝိဇ္ဇာတိလို့ခေါ်တယ် ဟုတ်ကဲ့အမှန်ပါဗျာအဝိဇ္ဇာတိလို့ခေါ်တယ်အဲဒီအဝိဇ္ဇာတိကတို့ဟောအာယုံသုံးဉ္ကာလကျက်ဆိုတဲ့အမည်လေးကိုတွဲပြီးသုံးတဲ့ပုဂ္ဂိုလ်ကြီးကျက်တွဲတွဲကျက်ထဲဟုတ်ပါပါကျက်တာပုံမှာမဟုတ်ဘူးအဲကျက်ဆိုတဲ့အမည်လေးပုံမှာတွဲထားတဲ့တွဲပြီးဒီလိုမသားထားတဲ့ပုဂ္ဂိုလ်လေးကျက်ဆွဲဆွဲတော့ကျက်ထဲရောက်မှာဟောတဲ့ဝတ်ဆွဲဆွဲတော့ဝတ်ထဲရောက်မှာအဲကိုကြိုက်တဲ့ဆွဲကကိုယ်ကိုတိတ်ထန်တဲ့ပုမားကြီးတယ်ပဲဗျာ ဟုတ်ကလားမှန်ပါဗျာဆိုတော့တာဝဲကွဲလို့တားလည်းမရောက်နိုင်ဘူးတာဝဲကွဲတော့တာအိနာအဲအမီးသားမှလာပြီးတိရစ္ဆာန်ဖြစ်ရမယ်ဝါဖြစ်ခြင်းဖြစ်မယ်ဝတ်ဖြစ်ခြင်းဖြစ်မယ်အင်းဖြစ်ခြင်းဖြစ်မယ်သုံးဖို့အတူနေဖြစ်တဲ့ကြွဖြစ်ခြင်းဖြစ်မယ်အဲ့ဒီကတော့တွေ့ရမှာအဲ့တော့တို့တိရစ္ဆာန်ကတို့ကိုခေါ်မှာမဟုတ်ဘူးလူတွေကြည့်တယ်အဲ့ဒီတလွဲပြီတွေကပို့မှာဟုတ်ကလားမှန်ပါဗျာအဲ့တော့တိရစ္ဆာန်တော့ဖြစ်ခြင်းညာမဖြစ်ပါဘူးဗျာလွတ်ကလား လွတ်သေးတာဟင်လွတ်သေးပါဘူးမလွတ်သေးဘူးဆိုရင်မလွတ်လို့နေတာအဲ့ဒီဒိဋ္ဌိပြောင်းမယ်လို့ဒီတို့လုပ်နေတာဟဲ့ဟင်မှန်ပါဟင်မှန်ပါအဲ့တော့ဒီလွတ်ချင်လို့ရင်တော့ဟုတ်တော့အောင်ကြိုးရမှာပေါ့ဟုတ်ကလားအဲ့တော့ထင်းညက်နဲ့ခြူတာကြည့်တို့ခြူတာတော့သုံးမှာမပေါ်ဘူးထင်းညက်မပေါ်အောင်သုံးနည်းကိုကြိုးစားရမယ်အမဟုတ်ကလားအမတို့ပါလားလူကြီးမပြောသေးစားသေးစားရမယ်ဟင်လူကြီးမပြောသေးကြတော့အခွန်နဲ့သားမရှိဘူးလားဟဲ့ ကျွန်တော်အခွန်နဲ့သားရှိရင်အခွန်ရောသားရောသားတာလားအခွန်လေးသွားပြီးအသားကြီးနဲ့သားတာလားဟင်အဲ့တော့ချူတာကအသားထင်းရဆိုတာအခွန်မဟုတ်လားဟင်ဟင်အဲ့တော့ဒီထင်းရဆိုတဲ့အခွန်လေးကိုဟိုဒုစိတ်ဆွဲထဲမှာဝင်ခွင့်မရအောင်မှတ်ပြီးချိုးတာလေးနဲ့သားရင်အဲ့ဒါလူကြီးမျိုးကြီးစားစားနေသားဟုတ်ကဲ့မှန်ပါဗျာဟင်ဟောထင်းရဆိုတာလည်းမိတာဆွဲတဲ့ ဟိုခြူရရရတာခံစားမယ်ဆိုရင်ဟိုဘာလို့မပြောကြီးမစားတာပြီးတဲ့အသာမစားတာပြီးတဲ့သမီးငယ်လေးမပြောကြီးစားရနဲ့မတူလားသူကပါအဲသမီးပြောကြီးစားတာကြတော့ဘယ်ဟာစားရေးမကောင်းဘူးဘယ်ဟာစားရေးကောင်းတယ်တော့သူသိသလားသိပါဗျာအဲဒါငါပြောကြီးတလူဒီတိုင်းပြရရင်ဘယ်လိုစားလဲဟင်ဟုတ်ကဲ့ဒီလိုတွေ့ရတဲ့ပေါ့ဘူးဟင်သူဟောခင်ဗျားမိခင်ဗျားတိုက်ပေါ့ပါခေါင်းမမိခေါင်းကတိုက်ပေါ့မှလည်းသူပါ ဘယ်လိုလုပ်ရဖြစ်ပါ့လဲဟင်တိုင်းပြည်ကလည်းလူကြီးဖြစ်လာဟဲ့60လူလည်းဒီလိုပါမှာလူကြီးဖြစ်ဖြစ်ပါလားဟင်60လူရောလူကြီးဖြစ်ပါလားခုနစနေကြတော့ဟောဖြစ်ပါဘူးတွေ့တော့ဖြစ်ပါလားသစ္စာမကြည့်ရင်ဘယ်တော့မှဖြစ်ပါဘူးခင်ဗျာဘယ်တော့မှဖြစ်ဘူးတော့ဘယ်နဲ့လားခင်ဗျာလူကြီးတွေပါပေါ်ကားနေတောင်းပန်လိုက်ခင်ဗျာဟင်ဟင်ခင်ဗျာမင်းကလူကြီးတာမဖြစ်မှာပါအင်းကြီးကလူကြီးဖြစ်တော့ပါပဲ ဟင်ဘယ်လိုလဲလူကြီးချင်းကလူကြီးတွေတော့ဖြစ်တော့ပါဘူးဟင်ဟင်တေးအဲ့တော့ပဲအာယုံခံစားခံစားချိုးတာတော့ဘယ်မှာပေါ့ကွဟင်လူဘဝရောက်တဲ့လူတတ်ပါသားမှာပေါ့ဟင်ဒီတော့ခုနကတည်းကထင်းင်းနဲ့ချိုးတာရှိရင်ထင်းရက်ကိုပေးရတယ်လို့အမိရင်ပြညတ်တွေကိုအမှတ်နဲ့ပယ်ပြီးတော့စားခဲ့ရမှာဒါမှတော့ဒီမောဟဘုံကလွတ်မှတင်တယ်ဟဲ့ဟုတ်ကလားဒါမောဟဘုံကလွတ်အောင်စားနေအဲ့တော့တို့ဒီ ဟိုကိုယ်စိတ်ကလေးကိုကိုယ်ပိုင်အောင်မကြိုးစားနိုင်နေတဲ့ပုံကအဲ့ဒီကိရိတာရဲ့ဆွဲတော့ဟုတ်တော့မပါဘူးလားပါပါပါမှာပဲဟင်ပြီးတော့အာယုရဲ့ဆွဲတော့ကိုတို့မပါဘူးလားပြီးတော့အာယုရဲ့ဆွဲကိရိတာရဲ့ဆွဲပြီးအထက်ကိုပဲတော့မှမဆုံးအောက်ကိုချမှာဟင်သူတို့ကလေးလာတဲ့မျိုးကိုပေါ့အောင်လုပ်တဲ့မျိုးမှမဟုတ်ပဲဟုတ်တယ်လားဟင်သူကစိတ်ကိုလေးလာအောင်လုပ်တဲ့မျိုးတွေအောက်ကိုပဲကြမှာဟင် ဟင်ဟိုတို့ဘာလို့စိတ်ကလေးတွေပေါ့အောင်တွက်အောင်အဲထက်ကိုတက်အောင်တို့လုံးမပေးနိုင်ဘူးဟုတ်ကလားဗျာအဲ့တော့တို့အခုသွားနေကြတာတွေဘဝအတွက်သီးပင်တွေသီလနဲ့ဒါနကိုတို့ဆောင်ရနေကြပြီအဲ့တော့တို့ဒီဘက်ကနေပြီးဝိပဿနာဆိုတဲ့တရားမပါလို့ရှိရင်တို့ခကြီးဆုံးဆိုတာပင်နာရေကိုပြောနိုင်ဘူးမှန်ပါပါဟင်တော်တာဘာမဖြစ်သေးဘူးလူမနတ်တို့လို့လက်မဆောင်ပြီးမပြောနိုင်ဘူး ဟုတ်ကဲ့ပါဘုရားဟင်အဲတို့အနာဂံတိအောင်ရောက်တဲ့ပုဂ္ဂိုလ်ကြတော့ဇမာရင်တို့သွားမဟိတို့သူ့မှာပန်းနိုင်ခုရှိတယ်ဟုတ်ကဲ့လားဟင်ဟိုတို့နတ်တို့လူတို့လာလို့ကဆိုလူဘဝကိုတစ်ချိန်တောတာဟိုတခါတခါပုဂ္ဂိုလ်ဆိုရင်လာနိုင်ပြီတဲ့အနာဂံကတော့လာတော့ဟင်တို့ဇမာဘုံကနေတန်ပေါ်မှာဟုတ်ဟင်အဲ့တော့နာဂံစိတ်ရောက်တဲ့ပုဂ္ဂိုလ်တယောက်ကတော့ဟေ့တို့ဇမာမနာမဟိလို့ပြောနိုင်တယ်တို့ခကြီးသွားရဲ့ နောက်ဆုံးဟိုနားမယ်နေရာကိုပြောနိုင်တယ်တို့အဲ့လိုဘောပြောနိုင်မလားမပြောနိုင်ဘူးဗျာဟင်ဟိုတို့ဘာတော့အရာတမတိအောင်အဲကိရိပါအလုံးကိုဂုံအောင်အဲအသွဲအလုံးကိုအညစ်အလုံးကိုဖယ်ပြီးတဲ့ပုံကိုကြတော့တို့နိဗ္ဗာန်ဘဝမှာဟိကိုတင်းတင်းပြောရတယ်ဟုတ်ကလားမှန်ပါပါဟင်အပြောရတယ်တို့ဘယ်နဲ့တော့အဲဟောပြောနိုင်မှာမလားမှန်ပါပါနိဗ္ဗာန်တရားပြောမယ်လို့ တို့ဒီကနေနေပန်သွားမယ်ဘယ်သူပြောမလို့လဲတိုင်းတို့ဒီကနေဓမ္မဘုံကိုသွားမယ်ဘယ်သူပြောရဲတော့လဲဟုတ်ကလားတိုင်းတို့ဒီကနေငတ်ဘုံသွားမယ်ပြောရဲမလားဘယ်ဟာမှမငြိမ့်တော့ပါကြံတော့ဟဲ့ဟင်အထလောင်းလေးသုံးလောင်းလေးရှိတာနင်တို့ဟင်အမှားပဲဟင်ဟင်အထလောင်းလေးသုံးလောင်းရှိတာဘယ်လမ်းမှမသိကြပဲနဲ့ခင်ဗျားတို့ ဟင်အဲ့ဒါတော့ဝိပဿနာတရားလူဘဝရောက်တုံကျူတာမယ်ဟုတ်ဗျဒါနနဲ့ရှင်နာပါနဲ့သာသနာရှိရှိမရှိရှိဒီဒါနရှိရပါလိမ့်မယ်ဟင်အဲ့ဒါဒါနမှုပြုရုံနဲ့တို့ဗုဒ္ဓဘာသာပါလို့ဘုရားဝင်ရှိပြီဟင်သာသနာဘာမှာလဲဒီဒါနတွေရှိတယ်တဲ့ပါပါသာသနာဘာလို့ခေါ်တဲ့ သူ့ဗုဒ္ဓဝါဒကိုမယုံကြည်တဲ့ပုဂ္ဂိုလ်တွေမှာဒီဒါနမရှိဘူးလားရှိပါတယ်ရှိတာပဲဒါနလူတိုင်းသိခံကြတာပဲအဲ့တော့ဒါနတစ်ခုလောက်နဲ့လေသူ့ဘုရားသားသမီးလို့ပြောလို့ရပါလားမရပါဘူးမရနိုင်ဘူးဗျာဟင်မရပါနဲ့ဟင်သူ့ဒါနဗျာဟိုလူမဆိုထားပါနဲ့ဟိုတိရိစ္ဆာန်တွေတောင်ဖြစ်ပါတယ်ဟင်သူ့ဥမွေးဟိုတိရိစ္ဆာန်ရှိရတယ်နဲ့ပြီးတော့ဝန်ပိုက်ွယ်တိရိစ္ဆာန်ရှိတယ်တဲ့နဲ့ရှိပါတယ်ဗျာဟင်ဝန်ပိုက်ွယ်တိရိစ္ဆာန်ကြတော့ သူ့သားသမီးတွေကိုနိုးမတိုက်ဘူးလားတိုက်ပါဘူးအစာချမကျွေးဘူးလားကျွေးပါဘူးအဲ့ဒါဒါနတွေပဲဟင်သူတို့လည်းဒါနရှိတာပဲဒါတိဋ္ဌံပြည်မှာတော့ဒါနရှိကြဗျဟင်မှန်ပါဟင်သူဟိုဦးဝိတ္တဝါလေးတွေကြတော့သူတို့သားလေးတွေအတွက်ကိုအစာလေးတွေကောက်လို့ချီလို့ခွန့်လို့မရှိဘူးလားဗျရှိပါဘူးအဲ့သူတို့လည်းဒါနရှိတာပဲအဲ့တော့သူဒါနတစ်ခုလောက်နေလေဖရာသားသမီးတို့အမြင်ခံပါနဲ့ဩ ဟုတ်ကလားပြီးတော့တိလာကြတော့ဟောသူဒီသာသနာဟိုကွယ်ပသွားပြီတိုင်အောင်နဲ့ဗျဒီသာသနာဆောင်လျှောက်တဲ့နတ်တွေရှိပြီပြီးတော့ကံကိုယုံတဲ့သူတော်ကောင်းတွေရှိရင်အုံမဲအဲ့ဒီသာသနာယုံတဲ့နတ်ကံကိုယုံတဲ့သူတော်ကောင်းတွေကနေပြီးဟိုရှိရနေပြီးတော့လမ်းပြတယ်ဆိုတဲ့၅ပါး၈ပါး၁၀ပါးရှိရလိမ့်မယ်ဒီဒီလားဟင်ရှိရမှာလေဗျာ သာသနာပွဲလည်းအဲ့ဒီသီလရှိရမယ်ဟုတ်ကလားရှိရမှာဒီမက်သီလကိုသာလေသာသနာအတွင်းမှာရှိနေလေသာသနာကိုရင်ဟောဒီမက်သီလကတော့ကြောက်ပြီပဲဟုတ်ကလားဗျသာသာသနာတွင်သီလဆိုမက်သီလကိုခေါ်တယ်ဟင်တို့တခါကြီးတွေကြတော့ဘာလို့သာသနာတော်တွင်တို့တွင်းလဲဆိုအဲမက်သီလရောက်မိဘများကပို့တာတို့ကဘယ်နာကောင်းတော်ပြီးပြန်လာ မိဘတွေကတော့တို့ဒီလိုတာမဏေလေးတွေဝေါ်ထားနဲ့သာသနာတော်တို့သူသွင်းနေလို့ပြောတာမဟုတ်လားသာသနာတော်တို့သူသွင်းပြီဆိုတာအဲ့ဒီမတိလာဖူတိလာကြားတဲ့ပြီးသွားမှာမဟုတ်လားဟုတ်ကလားအဲ့ဒီမတိလာဖူတိလာဒီကြားသွားတဲ့ပုဂ္ဂိုလ်တယောက်ဒီလူမလူတို့လူမနတ်တို့သွားတယ်ပဲသူ့ဘဝဒီအရှင်ဘဝလို့ခေါ်တယ်ဟင်ဟင်လူလည်းမသိဘူးပါရမီလည်းမသိဘူးထင်တယ်ဟင်လူလည်းသိပါဦးမလား သူမလူတို့ကျုပ်တာပြောင်းနေမဲ့သူမသိဘူးဟုတ်ကဲ့လူတိသိနိုင်တဲ့ညာသူပါသွားတာမဟုတ်ဘူးလားသူသိရလားသိပါဘူးဗျ။ဘာရမီဟောသိရလားဗျ။မသိပါဘူး။ကဲအဲ့လိုဘဝကိုရောက်အောင်ပြုတဲ့အတွက်အဲ့ဒါကိုအရှင်ပြုတယ်လို့အဲ့ဒါကိုသူကရှင်ပြုတယ်ရှင်ပြုတယ်လို့ပြောတာမဟုတ်လား။မှန်ပါဗျာ။ဟုတ်ကလား။တို့အာယုမာလို့ခုနကစိတ်သုံးစိတ်ကြောင့်အဲခင်မင်းစိတ်ကြောင့်စိတ်ဓာဖြစ်သွားပြီ။လူသိရှိသေးလားဟဲ့။မရှိပါဘူး။အဲ့ဒါသိဘဝ။ဟင်ပါရမီရောဖြစ်နေသေးလားဟဲ့။ အဲ့ဒါသိဘဝဟင်တို့မင်းရောက်တော့ဟောဟိဟင်ဖြစ်နေမလားဟိမဖြစ်နိုင်ပါဘူးအဲ့ဒီလိစ္ဆာဖြစ်နေဟောဟိဖြစ်နိုင်ပါဘူးလိစ္ဆာဖြစ်လည်းဖြစ်နိုင်ဘူးငရေရောက်လည်းဖြစ်နိုင်ဘူးဟင်ဒိဋ္ဌံဖြစ်လည်းဖြစ်နိုင်ဘူးအဲ့ဒါသိဘဝဟင်အဲ့ဒါတွေလုံးနေရင်တို့အသေးပြုတွေကြဟင်အသေးဘဝတွေကြအဲ့ဒါအသေးပြုကြဟင်မှန်ပါပါဟင်လူမလူတို့လူမနတ်တို့ ခုနပြောတဲ့ဒါရဏတွင်သီလဖြစ်တဲ့သောတာပန်အဆင့်သက္ကာရဏအဆင့်အဲ့ဒီရောက်တဲ့ဟာတွေကအဲ့ဒါအရှင်ပြုတာလားအရှင်နေလားအဲ့တို့ဘဝတွေကဘယ်လိုတွေအသေးလေးလားအရှင်နေလားအသေးပါဗျာခဏရှောက်သွားနေယူဘယ်လိုလုပ်ပြီးတော့အသေးဖြစ်မှာလဲဟင်ဟင်အသေးဆိုတောင်းလို့မြင်နေမှာပေါ်ကခုရှောက်သွားမှာဟင်ဟင်ဟင်တဲ့လို့မော့ကြည့်နေဗျာ တို့ဘဝတွေဟာသေဘဝပဲရှိသေးတယ်ရှင်ဘဝဖြစ်သေးဘူးဟုတ်ကလားဟဲ့အဲ့တော့တို့အဲ့ဒီမက်တီလာကြမှာသာသနာ့တွင်တီလာလို့ခေါ်ဗျာဟုတ်ကလားဗျာအဲ့တော့တို့မက်တီလာကြောင့်အောင်ကျိုးလာကြရလေဦးမယ်ဟင်သမထလည်းဘာသာတိုင်းမှာရှိပါဗျာသာသနာ့ဘာမှာလည်းရှိပါလိမ့်မယ်ဗျာဟုတ်ကလားအဲဝိပဿနာတို့သာသနာတွင်မှာကမက်ကိုသွားမယ်လားဟုတ်ဗျာမက်သွားရင်တို့ဝိပဿနာနဲ့သွားမှာတယ်ဟဲ့ သမထခြေခံဝိပဿနာနဲ့သွားမှာသမထထူထောင်ဝိပဿနာနဲ့သွားမှာတယ်ဟင်သမထကစိတ်ကိုငြိမ်သက်အောင်လုပ်တယ်ဟင်ဟင်ဝိပဿနာကဖြစ်ပျက်ကိုရှုဒီလိုထင်တယ်ဟင်ဟင်သမထကတို့ဘာတော့ကိရိတာကိုတာပေးဒီလိုထင်တယ်ဟင်ဝိပဿနာကခန္ဓာတွင်ဖြစ်ပျက်ကိုလိုက်ရှုဒီလိုထင်တယ်ဟဲ့တို့စစ်တာများမှာတော့ဘာတော့ပိတ်ဆို့ရေးနဲ့ရှင်းလင်းရေးဆိုတာတောင်းတစ်ခုရှိတယ်ထင်တယ်ပိတ်ဆို့ရေးတက်ကဟဲ့ဂျာနုမဝင်အောင်ဂျာနုမထွက်အောင် တို့ဘာလို့ပိတ်ဆို့ပေးတယ်ကျင်းတာကအဲ့ဒီတည်းရှိတာတွေအကုန်လျှောက်ဆင်းနေတာတင်တယ်ဟဲ့မှန်ပါအဲ့တော့ညာလူကိုဟိုတုတ်တင်တဲ့နေရာမှာတို့တိတ္တမှာပိတ်ဆို့ရေးနဲ့ရှင်းလင်းရေးဆိုတာနှမျိုးရှိတယ်တို့ဒီမှာလဲတို့ခန္ဓာကိုယ်တွေမှာဟောတမထကကိရိတာပိတ်ဆို့ရေးဟုတ်လားမှန်ပါဗျာဟင်ပိတ်ဆို့ရေးပြီးတော့မိမိစိတ်ကလေးအပြင်ကိုမထွက်ရေးဒါတင်တယ်ဟဲ့တမထကအဲ့ဒါတောင်ယူရတယ်ဟင် ဘေးဟောဝိပဿနာကအဲ့ဒီခန္ဓာကိုယ်ထဲမှာရှိတဲ့အရှိကိုအရှိတိုင်းမြင်အောင်ဟင်အဲ့ဒါကိုရှုရတာမဟုတ်ဘူးလားအဲ့ဒီသာသနာမှာသမထအခြေခံအဲဝိပဿနာရှုအဲ့လိုသွားတာတယ်လေအဲ့ဒါတို့မဲ့သွားတဲ့လမ်းဖြစ်လို့အဲ့ဒါမှတို့သာသနာတွင်သီလသွားမယ်ကျင့်စဉ်သုံးဖို့ခရီးဆုံးကိုတတ်မှတ်တဲ့ကျင့်စဉ်လို့ခေါ်ရမှာဟုတ်ကလားဗျာမှန်ပါဗျာဟင်အဲ့ဒါတို့ခရီးဆုံးသွားမယ်ကျင့်စဉ်လားကိုတို့ဖွာဟင်လှည့်ပြီလား မယ်ပြပါမယ်မလဲသေးဘူးဆိုခင်ဗျဘယ်တော့သွားမှာလဲမများချင်ဘူးပေါ့ပါရပါဟင်ခင်ဗျအယူကြီးလိုပဲဒီလိုပဲဟိုပါတော့ချင်းဦးတရားလျှောက်သွားသွားနေတာပေါ့ချင်းဦးတရားပဲခင်ဗျလျှောက်သွားနေတော့မှာပေါ့သွားပါဗျဟုတ်မသွားမှာဘုရားလည်းပြောသေးတယ်ဟင်ဟိုမလန်းဖို့လို့လည်းမသွားပါဘုရားချင်းဦးတရားသွားကြလားဆိုတော့မသွားပါဘုရားဆိုခင်ဗျဘာလုပ်နေလဲဟင်ဟင်ဘုရားမေးလို့မရတော့ဘူးဗျဟင် ဟင်ဆရာနဲ့ငုတ်တုံးကြီးလာထိုင်နေပြီးတော့ဟင်ဟင်ဘာလို့မပြောရမဆိုတာတကလေးရှိဖို့ထားရတာဟင်ဟင်ပြောရဆိုတာကလေးမရှိကြဘူးတတိမဟင်ဟင်အဲ့တော့တို့ဝိပဿနာဘက်ကိုတို့ကရှုကြရလိမ့်မယ်အဲ့တော့တို့မနှက်ကတော့တီလာယူစဉ်တော့ကတရဏဂုံပါသွားတယ်တဲ့ဟင်တီလာယူတော့တရဏဂုံမပေးဘူးလားပေးပါဗျာပေးတယ် အဲတို့ဒီလမှာလည်းပဲနေတိုင်းနေတိုင်းကြတော့အာယု၅ပါးခံစားခြင်းကနေပြီးအဲအရှုံးမပေါ်တဲ့အယောမပေးရတဲ့သိက္ခာပုဖြစ်တဲ့၅ပါးဒီလကိုယူရတယ်ဟုတ်ကလားဟိသေခုသာသနာတွေကိုဟိုခုနကပြောတဲ့တို့ဝိပဿနာလမ်းကနေပြီးမဲ့လမ်းကိုဝါမှာတင်ဟိဟုတ်ကလားဟိလူမလူတို့လူမနတ်တို့တို့လူမဓမ္မတို့လူမနိဗ္ဗာန်တို့ဒီသွားမှာတင်ဟိအဲ့ဒီသွားမဲ့ပုဂ္ဂိုလ်တွေကြတော့မဲ့ကျေရှိပါနဲ့ဘဝမှာတင် တိုင်းတို့သီလတွေဘလောက်ပဲကျင့်စရာရှိနေလေရှင်းပါပဲယူရတယ်ဟုတ်ကလားမှန်ပါဗျာဒီအော်တို့ဒီကနေ့ရှင်းပါယူတယ်ဟင်အဲ့ဒီရှင်းပါတောင်းတော့တို့ကတရဏဂုံနဲ့တွဲပြီးတာထင်တယ်မှန်ပါဗျာဟုတ်ကလားတို့အဲ့ဒီတရဏဂုံနဲ့အဲ့ဒီရှင်းပါဟိုတို့ပါတော့ဒါပညာသီလခေါ်ရမှာပေါ့ဟင်ဒီမဟုတ်မက်ကင်နံသွားမဲ့အတွက်မက်ကင်ရှင်းပါရဲ့ကိုယ်သာဒီသီလကိုယူရတာမဟုတ်လားမှန်ပါဗျာဟုတ်ကလားဟဲ့အဲ့ဒီသီလယူပြီးသွားပြီ သွားတော့တို့ဒီတရဏဂုံမပွားပဲနဲ့ဖုံသွားတာရွေ့မလားမရွေ့ပါဘူးတရဏဂုံတစ်ချက်ပွားရင်မနာလို့တို့ခြေလမ်းတရံတိုးသွားပြီဟုတ်ကလားတရဏဂုံတစ်ချက်ပွားရင်မနာလို့ခြေလမ်းတရံတိုးသွားပြီအဲ့တော့တို့တရဏဂုံပွားကြရမှာတင်လေဟဲ့တရဏဂုံငါတို့ပါတော့ဟိုဘုန်းကြီးကရှိရလေဗုဒ္ဓံတရဏံကိသာမိဆိုလို့လိုက်ထိုးယုံနဲ့ပြီးပလားပြီးပါပါဟင်ပြရမှာပြီးမှာပွားမှာပွားမှာ ဟုတ်ကလားမှန်ပါမပွားပဲလော်စားတယ်တော့ဘယ်နဲ့လို့ဟင်သူကတော့မျိုးဟိုဟာလာမျိုးထားဖို့ပေးတာမျိုးထားလာလော်စားပြလိုက်တာဟင်ဟင်အင်းကြတော့မိသားစုနဲ့သူတော့လော်စားပြလိုက်မှာပါဗျာဟင်မျိုးထားဟင်အဲ့တို့တရဏဂုံပွားရမှာအဲ့တော့တရဏဂုံကတော့ဗျာတို့တုံးမမနဲ့ကပေးခဲ့တာထင်မှာဟင်တရဏဂုံတုံးမပေးခဲ့ပါဗျာ သို့တော်အရေးကြီးတာကတော့ဗျာဟိုဝိပဿနာအထုံးမဲ့ပုဂ္ဂိုလ်ဒီဓမ္မန္တနာကိစ္စမိခေါ်တဲ့ဘဝမှာပဲဟုတ်ကလားဟုတ်ပါဘူးအေးအဲ့တော့တို့တနေ့တာလုပ်ငန်းနေကြတော့ဘာတွေလုပ်နေကြသလဲမျက်စိနဲ့ကြည့်ပြီးလုပ်တာရှိတယ်မှန်ပါဟင်နားနဲ့ကြားပြီးလုပ်တာကောမရှိနိုင်ဘူးလားရှိပါတယ်နှာခေါင်းကအနံ့ရှင်ရင်းလုပ်တာကောမရှိနိုင်ဘူးလားရှိပါတယ်အဲ့ရှိတာပဲစားရင်တောင်းရင်ပြောရင်ခွင်ရင်တော့မလုပ်ကြဘူးလား ရှိတာပဲတို့အင်္ဂါရှိတဲ့တွေဟောလှူရှားရင်းနဲ့တွာတွာဟင်သူခုနပြောတဲ့ကိုင်းတွဲတုံတာဒါတွေကမလုပ်ဘူးလားလုပ်တာပဲအဲ့တော့တနေ့အတွင်းကိုအလုပ်ဒီဘလောက်ငါနာငါမျိုးပဲလုပ်တယ်ဟုတ်လားမှန်ပါအဲ့မြင်မှုကြားမှုနားမှုစားမှုထိမှုဒါပဲတင်လေမှန်ပါတို့ဒီငါလုပ်ပဲလုပ်တယ်အဲ့တော့ဒီနေရာမှာတို့ဒီတရဏဂုံပွားတာကိုစာလို့တော့တရဏဂုံလို့ခေါ်တာပေါ့စာဘာဖြစ်လို့တော့ တို့ကိုဘေးရန်ကိုဖြောက်ကွယ်ပေးနိုင်မဲ့အဲ့ဒီအာယုံသုံးမျိုးတစ်မျိုးမျိုးပေါ်မှာဒုစိတ်ကလေးကိုသွားပြီးကတ်နေတာကိုတရဏဂုံကိုတရဏဆိုတာဘေးရန်ကိုပယ်ဖြောက်တာဆိုတာကမနာဆိုတာအဲ့ဒီဘေးရန်ကိုပယ်ဖြောက်တတ်တဲ့အရာလေးနာမှာတို့ကတ်ပြီးသွားနေတာကိုပြောတာဟုတ်ကလားဟင်ဟင်အဲ့တော့ဖရာကုံအာယုံပြုလိုက်ရင်တို့မှာရှိတဲ့ကိလေသာဘေးရန်တွေကတစ်ချက်ပြောက်မသွားဘူးလားတရားကုံအာယုံပြုလိုက်တော့ဟောတစ်ချက်ပြောက်သွားမှာပဲတို့သံဃာကုံအာယုံပြုလိုက်ရင်ဟော နောက်တစ်ချက်တော့ပါမှာပဲအဲ့ဒါဘေးရန်ကိုပယ်ဖြောက်တယ်ဆိုတာဒါတော့တာဟင်ဟင်ဖရာဝန်တစ်ချက်ပွားလိုက်တဲ့အချိန်ကိလေသာမီတောက်သေးလားဟဲ့အဲ့ဒါကိလေသာမီကြတာတစ်ခါထုတ်လိုက်တာဟင်တရားဟုတ်တစ်ခါပွားလိုက်တန်ခါဟုတ်တစ်ခါတစ်ခါပွားလိုက်တို့မှာတောက်နေတဲ့တောကဖြစ်ပြီးလောဘဖြစ်ပြီးမောဟဖြစ်ပြီးတခြားကိလေသာဖြစ်ပြီးဘယ်ကိလေသာဖြစ်ပြီးဘယ်မှာကပ်နေလေလို့ခေအဲ့ဒါဒီတရဏဂုံကကိလေသာမီကြတာဒုစိတ်ကလေးကိုထုတ်ပြီးလိုက်တယ်ဆိုတာအဲ့ဒါပြောတာ တတ်တာလည်းမဟုတ်ဘူးတို့တချက်မှတ်ကြည့်ဟုတ်ကလားတောင်းလို့သူ့ကိုတရဏဂုံလို့တုံးဟုတ်ကလားတို့မဟုတ်ရင်တို့မြင်ရင်မြင်မှုစွာရှိတယ်လေကြားတော့ဟောကြားမှုဆိုတာမရှိဘူးလားရှိပါဘူးနာတော့ဟောနာမှုဆိုတဲ့အမှုမရှိဘူးလားရှိပါဘူးစားတော့ဟောစားမှုဆိုတဲ့အမှုမရှိဘူးလားရှိပါဘူးထိတော့ဟောထိမှုမရှိဘူးလားရှိပါဘူးသွားတော့သွားမှုရှိမှာပဲအဲ့ဒီအမှုတွေကိုတို့တရဏဂုံပွားတဲ့တို့အပ္ပမာရတတိနဲ့ရှုမှတ်သိသေး အင်းကြည့်နေတဲ့တွဲသူကမ္မထံလို့တစ်ခါထပ်သုံးတာမဟုတ်ဘူးလားမှန်ပါဗျာအဲ့တော့တရဏဂုံနဲ့ကမ္မထံအတူတူပဲမဟုတ်ဘူးလားမှန်ပါဗျာဟင်အဲ့တော့ရှုမှတ်သိသေးတဲ့နေရာကိုပက်ကနေပြီးရှုရမှာတင်လေဟင်ဟင်ဘာဖြစ်လို့တော့ကိုကြောင်းသိအောင်တင်လေဟင်မှန်ပါဗျာဟင်စာမောမြင်မှုဖြစ်ခဲ့လို့ချင်းလဲမျက်လုံးထိတ်တတိကဟုတ်ကဲ့ကြာမှုဖြစ်နားထိတ်တတိကဒီလိုတင်လေဟင်နာမှုဖြစ်နာခေါင်းထိတ်ဟိုတတိလေးကဒီလိုတင်လေဟင်စာရင်စားတဲ့နေရာလေးတတိကဒီလိုတင်လေဟင် အဲလက်နဲ့ထီရင်းတွေအဲဒီထီတဲ့နေရာတွေးတဲ့နေရာတွေတတိကထင်တယ်ဟိဟုတ်ကလားဒီလိုကိုယ့်ဘက်ကိုရှုနေတယ်ကိုယ့်အပြစ်ကိုကြည့်နေတဲ့ပုဂ္ဂိုလ်ဒီအဲသူတစ်ပါးဘက်ကိုအပြစ်ကိုသက်လက်ထားတဲ့အတွက်အဲ့ဒါတရားသဖြင့်ရှုတာမဟုတ်ဘူးလားမှန်ပါပါဒါမှလို့ကိုယ့်ဘက်ကိုတို့တတိစိတ်ကမလဲပဲနဲ့သူ့ဘက်ကိုလဲပြီးကိုကြိုက်ရင်ကောင်းတယ်ကိုမကြိုက်မကောင်းဘူးဆိုပြီးတော့ဝေဘာပုတ်ခတ်တာကြတော့ဒါမတရားရှုတာဖြစ်သွားမှာပေါ့ သူကကောင်းတာမကောင်းတာနဲ့ဆိုင်ပြီးကိုကြိုက်လို့ကောင်းတာမဟုတ်လားတရားကလားတရားကျက်ပြီးသူ့ရဲ့တန်းသူ့ရဲ့အကျိုးလေးတိုင်းဘဝရတာလားမဟုတ်လားသူကကောင်းတယ်ဆိုတော့ဆွဲတတ်လိုက်တာအဲ့ဒါမတရားတာထင်တယ်ဟုတ်ကလားသူကဒီကောင်းအောင်မွေးလာတာလားသူ့ဘဝနဲ့သူ့အကျိုးလေးနဲ့မွေးလာတာလားကဲသူ့ဘဝနဲ့သူ့အကျိုးလေးမွေးလာတာပဲဒီကကောင်းတယ်ဆိုဆွဲတတ်လိုက်တာဟုတ်ကလားမှန်ပါပါဟေးပြီးတော့ချင်းနေကြပိုးဒီအဲအဲ့ဒီဟာတွေကလည်းတို့ပြီးပြီးတော့ သူတို့ထမင်းတုပ်ကတို့မှာရှိတာဟဲ့ခြေထောင်ကထမင်းတုပ်ဘယ်မှာရှိတော့ဟုတ်ကတမိုးထမင်းတုပ်ကဟောသူကသူ့ထမင်းတုပ်ကလေးကိုသူဖြီစားတာဟဲ့အဲ့ဒါတို့ကဘယ်လိုသဘောထားကြိုက်လားကြိုက်ပါဟင်အဲကြိုက်တော့မကြိုက်တော့ဘယ်လိုတော့လက်သက်မွေးလိုက်လားတတ်ပြီတတ်ပြီဟုတ်ကလားအဲ့တော့ကိုမကြိုက်လို့မကောင်းတာမဟုတ်ဘူးလားဗျသူကတော့သူသမီးတို့ကိုသူဖြီးစားဟုတ်ကလား ဒီချင်းနဲ့ငါကြိုက်တာဟုတ်လားအဲ့တော့ကိုယ်မကြိုက်မကောင်းဘူးလို့သူ့ပဲအတူပြစ်ကိုရှုတာအဲ့ဒါမတရားရှုတာခုကကိုယ့်ဘက်ကနေကိုယ်အကြောင်းရှုနေတာအဲ့ဒါတရားရှုတာပဲအဲ့ဒါတရားရှုတယ်ဆိုတာရဲ့ကမ္မထာတိုင်းတယ်ဆိုတာရဲ့တရဏဂုံပွားတယ်ဆိုတာရဲ့အတူတူပဲမဟုတ်ဘူးလားအတူတူပဲဗျဟင်အဲ့တော့တန်ဃာတော်တွေကသီလာပြီးတယ်ပြီးတယ်တရဏဂုံပြီးတယ်ဆိုတာဘာပြောတာပဲနင်တို့ကမ္မထာထိုင်ရလို့ဆိုတာတယ်မှန်ပါဗျာထိုင်ပါဗျာထိုင်သေးပါဘူး ဆက်ဒီရောခင်ဗျာဟင်ဟင်ရတော့မှာပါဟုတ်ကဲ့ပြီးတော့အဲဒီဟိုတရဏဂုံတိပြီးတော့ဗာပြောလို့တိတရဏကမနာမာပရိပုံနိုင်ဒီလိုကပြောဘူးလားဟုတ်ပါဘူးအဲ့ဒါဗာတိတော့အေးခင်ဗျားတို့ယူထားတဲ့တရဏဂုံကိုများများပွားလို့ပြောတာခင်ဗျလိန်ညာမကြဘူးလားကြားပါပါဟုတ်ကဲ့အဲ့လူလူချင်းနေတာမှာငွေလူငွေသားလေးရတယ်မဟုတ်လားဘာလို့ဘုန်းကြီးကလည်းကားတက်တက်တင်ရတာ တခါရှိဘူးခါလိမ့်မှာများပါဟုတ်ရလားဟုတ်သူကဒီလိုတမနဲ့ထင်တာဟိုဟဲ့ဟင်အာဒီတခါကြီးလူလိမ့်နေတာခဏရင်းနေဘုန်းကြီးတောင်လိမ့်နေတယ်ဟင်ကျုံနဲ့ရောမင်းကတခါကြီးဟင်ဟာဘုန်းကြီးတောင်လိမ့်နေတယ်ဗျာဟင်လူလူချင်းလိမ့်နာမှာခဏငွေငွေသာလေးရတယ်ဦးမယ်တဲ့အဲ့ဘုန်းကြီးတက်တယ်လေဟင်ဟင်ဟင်အဲ့တော့ကမ္မထာထိုင်ခိုင်းတာအဲ့ဒါ အဲ့တော့ကမ္မဋ္ဌာန်းတိုင်တယ်ဆိုတာနဲ့တို့ဘာတို့ကရဏကိုပွားတယ်ဆိုတာအတူတူမဟုတ်ဘူးလားမှန်ပါဗျာအဲ့ဒါအတူတူပဲဗျာအဲ့ဒါနာမည်သာပွားနေတာအဲ့ဒါတို့တရဏဂုံပေးတာကမ္မဋ္ဌာန်းတိုင်ခိုင်းတာတရဏဂုံနဲ့များများပြည့်စုံကြတာကမ္မဋ္ဌာန်းကိုများများအထုတ်ကြလို့ပြောတာဟင်အဲ့ဒါမကျေနပ်လို့တို့ဘာတို့သီလာပြီးတော့မှအပမဒေနာသံပါဒိဋ္ဌကိုထပ်လုံးကြောင်ဟောထင်တယ်အမှန်ပါဟင်နင်တို့ဟေးမမေ့မလျော့မပေါ့မထတော့တတိနဲ့နေကြဒီလိုပြောတာတင်တယ်အဲ့တော့ဘယ်လိုပြောလိုက်တော့ ဟင်အာမဘန်းကြီးတို့ဖုန်းရထားသွားတော့ဖိန်ချထိုင်နေမိသွားတာမဟုတ်လားခင်ဗျာဟင်ဟင်ဟင်ဘယ်ကျင်းကမိတယ်အဲ့တော့ဒီလားတစ်ခါကြီးဘယ်နှခါလိမ့်မလို့ခင်ဗျာဟင်ဟင်ဟင်ဒီဒီလားတစ်ခါကြီးသုံးပါလိမ့်ဟင်ဒီလားတစ်ခါကြီးသုံးပါလိမ့်သုံးတယ်ဘယ်လောက်ရှိလို့ဒီသုံးလိမ့်မှာဟုတ်ကလားရဲ့ ဟင်အဲ့ဒါတို့ကသရဏဂုံလိုပါတော့သီလယူတယ်ရှိကနေကိုယုံနဲ့ပြီးပြီလို့ထင်နေလို့ဗျာဟုတ်ကလားဗျာမှန်ပါဗျာဟင်ဒီလိုကိုပွားမှာကမ္မထာအဲ့တော့ဒီကမ္မထာပွားတဲ့နေရာကြတော့မိတွေမျိုးမျိုးရှိပါတယ်ဗျာဟုတ်ကလားမှန်ပါဗျာဒီဝရိယစိတ်ဆိုင်ဖို့မလိုဘူးသေးဝကြရာရုပ်သေးဆိုတဲ့တို့တတိပဌာန်တို့မာသီတို့မင်းကုံလုံး ဟုတ်ကလားဆရာကြီးကတတိကံသူကတတိကိုနဲ့တွဲသွားတာပါဟုတ်ကလားသူကသူသွားရကိုလိုက်ပြီးတော့တတိမှတ်တာတယ်လေဟင်တဏှာရုပ်သူ့မှာသိကြရှိသလားကြည့်ဘူးလားသိသွားကြသွားတဲ့နေရာလိုက်မှမာရအဲသိပြီးလေးဌာနသွားတာတယ်လေတခါတလေကိုမှတခါတလေခံစားမှုဝေဒနာမှာတခါတလေစိတ်မှာ တခါတလေသဘောမှဒီလိုမဟုတ်ဘူးလားမှန်ပါဘူးအဲ့စိတ်သွားရမှာသူတတိလေးလိုက်မှဒါအဲ့ဒါဝရိယများများကြီးမလို့ဟင်သူ့ဘာတော့ဒီစိတ်ကလေးအာယုံတော့ပါမသွားရုံနဲ့ထင်သူမို့ဒီအာယုံလေးဒီတကြက်သေးတာမထွက်ရုံနဲ့ထင်အဲ့ဒါတတိပဒံနည်းနဲ့သူ့ဝေဘူးကြတော့ပြီးတော့တို့သွန်းလို့ကြတော့ညောင်လို့ကြတော့အဲ့ဒီပုဂ္ဂိုလ်တွေကြတော့ဝရိယနဲ့နာသီဝတစ်ချက်ကိုတစ်ချက်သေးပဲ ဟုတ်လားသူကတော့ဘာလို့သာသာပွားပွားနာနာနေနေနာပြီးတော့မလွတ်တော့ဘူးဒါတော့ဝရိယကြီးမှရမှထင်တယ်ဟဲ့ဒါကဝေဘူးတို့သုံးလုံးတို့ညောင်လုံးတို့အဲ့ဒါတွေသုံးသွားပါပဲဟင်သူလည်းတရဏကိုပွားတာပဲမဟုတ်လားဟင်ဒီတကားကြီးလေးကွယ်အနာဂံဖရာတကြီးတို့သူဟာတာဝရီမူတို့အဲ့ဒါတွေကြတော့စိတ်ကိုကြည်အောင်ထားပြီးတော့မှနောက်မှဖြစ်ပြရှုတာဟင် သူကတမာရီအားကိုအဓိကထားပြီးတိုက်တာဟုတ်ကလားဟင်အဲတမာရီအားကိုအဓိကထားတိုက်တယ်အဲ့ဒါကတမာရီဘူးနဲ့သွားတာအဲ့ဒါကိုယ်စိတ်ကလေးကိုပိုင်ရင်းကြည့်ရင်ကိုယ်စိတ်ကလေးကိုလေ့လာပြီးလုပ်ရင်သူလည်းမရနိုင်ဘူးလားအဲ့သူလည်းရနိုင်တာပဲသူမိုးဘုရားတော်ဘုရားကြီးတို့ကြတော့သူတို့ကပညာကြီးတဲ့ပုဂ္ဂိုလ်တွေဟုတ်ပဲဟင် အဲ့တော့ခန္ဓာကိုယ်ကဝင်လေထွက်လေလေးပေါ်မှာအဖြစ်နဲ့အပျက်ကလေးဒါလေးတစ်ခုသိယုံလေးနဲ့သူကပြီးသွားတယ်မှတ်ဖို့တောင်းသူမလို့ဟုတ်ကလားဟိဒါကပညာအားကြီးတဲ့ပုဂ္ဂိုလ်တွေသုံးတဲ့ကမ္မထာစိတ်ထားတော့အတူတူပဲဟိအဲ့တော့ဒီသုံးချက်တွေကကိုယ့်ကိုယ်ကိုမေးပြီးအားထုတ်ဖို့ပဲထင်တယ်ဟိကိုယ်စိတ်ကိုကဲခါပေါ့ငါစိတ်ပြီးတင်းခိုင်းမှရသလားညှင်းခိုင်းမှရသလားလေ့လာလိုက်ပေါ့ ဟုတ်ကလားကြီးခိုင်းမှရတယ်ဆိုသူခုနကတတိလေးမလွတ်ယုံမဲ့ရှင်ဟင်တင်းခိုင်းမှရမယ်ဆိုခုနကဝရိယကိုတင်းတော့အဲ့ဒါပဲထင်တယ်ဟိမှန်ပါဘူးဟင်အဲ့တော့သူများဟိုတို့ဘာတို့အကဲခါတာခင်းပါတယ်ဗျာကိုယ်စိတ်ကလေးကိုအကဲခါလို့ရတာပဲဟင်အဲ့တော့ဘယ်နည်းနဲ့အားထုတ်ရမလဲဆိုကိုယ်စိတ်နဲ့ကြိုက်တဲ့နည်းနဲ့အားထုတ်ပါဟင်ဘယ်နည်းမှလည်းပြောပြရှိသေးတာဟိရှိဘူးလား ဆရာတို့သမထ40ဘလောက်ပဲရှိနေညာကမ္မထ40ဘလောက်ရှိနေညာဒီအဲ့ဒီကမ္မထ40ကိုပေါင်းတဲ့ပေါ်တဲ့ခါကြရင်တို့ဒီဘူငါးပါးထဲမှာတရားဘူလွတ်ပြီးတော့ဒီဘူလေးပါးနဲ့ပဲအာထုတ်ပါတယ်ဟင်ဒီတတိပဒာနိကဘူငါးပါးထဲမှာတတိကိုဘူကျိနေရတင်ပြီးတော့တိုက်ထားမို့ဘူးလားဟင်ဒီဝိညာတော်ဘုရားရဲ့ဤကြတော့ဝရိယကိုဘူကျိနေရကနေတိုက်ထားမို့ဘူးလားဟုတ်ကလားဟင်ဒီဒီဝနာဂဆရာတကြီးတို့ခန္ဓာဝရီတို့ကြတော့ တို့ဘာတော့တမာပြီးကိုဘိုးကျုံရာထားတိုက်တာတွေလေနောက်ကျန်တဲ့ဘိုးတွေကတော့ဘာမှကြီးတဲ့ပဲဘယ်နည်းနဲ့အာထုအာထုဘုံ၅ပါးကတော့သုံးပါးမှကြီးတယ်ဟင်မိုးကုံကြီးနဲ့အာထုကြီးနဲ့သူကပညာကိုဘိုးကျုံရာကနေပြီးတော့တိုက်တာကျန်တဲ့ဘိုးတွေဘာမှကြီးတယ်ပဲသတိမပါပဲနဲ့လုပ်လို့ရမလားဟဲ့မရပါဘူးအဲတမာရီမပါပဲနဲ့ဟောရှုလို့ရမလားဟဲ့မရနိုင်ဘူးအဲ့တော့ဟိုဥဆောင်တစ်ခုကိုတော့ပြင်ကိုကြိုက်တဲ့နည်းလေးနဲ့သုံးပါဘယ်နည်းနဲ့သုံးပါတဲ့ကိုပြောပြရမရှိပါဘူး ဟုတ်ကလားသူနဲ့တဲ့ရင်တဲ့မှာကြီးတယ်ပဲတဲ့ဟင်ကိုယ်တရားနဲ့ကြရင်အဲ့ဒါကိုယ်နဲ့ထိုက်တဲ့ကမ္မထမ်းကြီးတယ်ဟုတ်ကလားဟိအေးတို့အဲ့ဒါလေးနဲ့တဏီကိုမှတ်နေရမှာတယ်ဟိဟင်မြင်တော့မြင်နေမှတ်ချလိုက်တို့လွယ်သုံးနည်းထင်တယ်ကျွာထဲမှာသူ့ဘာတို့သမင်းချက်ရင်နှင်းချက်ရင်အားထုတ်နိုင်တဲ့ကမ္မထာတော့ဒီတတိကမ္မထာနေတယ်တတိဘုကမ္မထာကကျွာထဲမှာသမင်းချက်ရင်နှင်းချက်ရင် ဒီကိုလုံးတဲ့ပေါ်တတိလေးနဲ့ကလုံးရုံနဲ့ထင်တယ်ဟဲ့အဲ့ဒါဗျာတို့နာပြီးွားနဲ့ဆိုတာနာပြီးွားလည်းရှိပါအောင်ပဲပုံမာလည်းတို့လုံးလုံးအောင်ပဲဆိုတော့ဟိုတို့ဘာလို့ပစ္စည်းလေးတစ်ခုတောင်မနိုင်နဲ့ကလေးတယောက်ကိုပစ္စည်းနှစ်ခုပေးလိုက်ရင်နှခလုံးလွတ်သွားမှာဆိုလိုပါနိုင်ရင်တော့ကဲမှာ ဟုတ်ကဲ့ပစ္စည်းတစ်ခုလေးမှာနိုင်နိုင်လေးမကင်နိုင်သေးတဲ့ပုဂ္ဂိုလ်တယောက်ကိုပစ္စည်းနှစ်ခုလက်နှစ်ဖက်ပေးလိုက်လို့ရှိရင်ဒီဘက်ကောနိုင်မှာမလားဒီဘက်ကောနိုင်မှာမလားအဲ့ဒါသမင်းအိုးကြီးရဲ့ပူရအောင်မနှခေါင်းနဲ့ရှူပါအောင်မယ်ဘယ်လိုလုပ်ဘယ်လိုနိုင်မှာမလားအဲ့ဒါသမင်းအိုးမူတာမူတယ်မူတယ်သူဒီနာကတ်လိုက်တော့ကလေးတယောက်ကိုလက်နှစ်ဖက်နဲ့ပစ္စည်းတစ်ခုပေးတာနဲ့မတူဘူးလားမတူပါဘူးအဲ့ဒါနိုင်တဲ့ဟာမို့ပြောတာပါဒါနဲ့အထုတ်ပါလို့ပြောတာမဟုတ်ပါဘူးဟင်ဒီလိုနှိမ့်သက်တာအဖို့ ဟင်ဆိုတော့မြင်တာကိုမျိုးလုံးထိပ်ပြီးတတိလေးကပ်ပြီးမှတ်လိုက်တယ်မြင်နေမြင်နေမှတ်ချလိုက်မြင်တယ်လို့တစ်ချက်မှနေတဲ့အချိန်မှာဘယ်သူဘယ်ဝါပါလိမ့်လားဟဲ့ဟုတ်ကဲ့ငါမြင်တယ်လို့ငါဟောပါလိမ့်လားဟဲ့အဲ့အဲ့ဒီကဒီကဒိဋ္ဌိလည်းပြုတ်လေကိုယ်ကကမြင်တဲ့နေရာကပေါ်လာမဲ့တဏှာရောမပြုတ်နိုင်ဘူးလားဒီဘက်ကဒိဋ္ဌိလည်းပြုတ်သွားပြီကိုယ်ဘက်ကတဏှာလည်းပြုတ်သွားပြီသူတို့ကြားထဲမှာတို့ရောက်မလာဘူးလားဟင်ဟင်လမ်းတစ်ခုကြားတို့ရောက်သွားပြီဒါလည်းမပြုတ်လည်းမပြုတ်ဟင် အဲ့တော့သားနေတော့ဟောမြင်နေတော့မှားမှာတယ်သမီးနေတော့ဟောဒီလိုဆိုငါနဲ့သမီးကြမှာငါသမီးဆိုတာတွဲနေနေတာငါနဲ့သားကြအောင်ငါသားဆိုတာတွဲနေနေတာငါကငါပဲသားကသားဟင်သူကလည်းဒီဥမာကတာချာရီတာဖြစ်မသွားဘူးလားအေးပေါ့ပေါ့အဲ့ဒါလိုပဲလေးနဲ့နေတယ်ဟုတ်ကလားဒီမှာမြင်ရတာမှတ်ချလိုက်ဟင်အဲ့တော့ကိုယ့်ဘက်ကမြင်နာမြင်နေမှတ်ချတာရင်လူနေတော့ဟောပဲလို့မှတ်ဘူး နွားမြင်မယ်ကားမြင်မယ်တစ်ပင်တွေတောတောင်းနေမြင်မယ်ဘာမြင်မြင်တခုတည်းမြင်နေပဲမှတ်ထားတယ်ဒီလိုဆိုနေကျင်းမလားကျေသလားကျင်းပါဘူးအဲနေကျင်းခီးတူတာပဲဟင်ဟင်တကယ်လို့သူကလိုက်မှရင်တော့ဒါကလူကြီးလူတော်မဲ့ယောက်ျားကြီးမိန်းမကြီးယောက်ျားကြီးတရားတော်ဘယ်ရွာကဟာကြီးညာရွာကဟာကြီးနဲ့မနေတော့တော့ဘယ်နဲ့တော့သုံးမအောင်မလားသုံးပါဘူးကာကာကြတော့သုံးမလား ဒါကဘာကညာကနဲ့လောင်းမှာဘုသူကဘယ်ဝကနဲ့လောင်းမှာထင်တယ်ဆုံးမှာမလားဆုံးလားအဲ့တော့နေမကျေဘူးလားအဲ့ခင်ဗျားတို့နေကျေလို့ခီးရှိတာဒီအကျင့်ခီးတူတယ်ဟုတ်ကလားဟင်ဟင်ဟင်အဲ့နေချင်းခီးတူတာပဲအဲ့တော့ကြားတော့ဟောပြဒီတိုင်းပဲထင်တယ်ကြားတယ်ကြားတယ်မှတ်ချလိုက်ပေါ့ဒီလိုဆိုငါလည်းမကြည့်ဘူးလည်းမကြည့်ငါလည်းပါဘူးသူလည်းပါဘူးဟင်ပြီးတော့ဘာတွေကြားနေလဲကြားတာဟာကြားတယ်ပဲ နေမကြည့်ဘူးလားဗျာဟင်နာနာကြတော့ဟောအဲ့ငကြည့်ပါပြီဗျာဟင်စားတော့ဟောဗျာအသာတော်ဒီဘလောက်များနေနေစားတာတခုပဲတင်နေမှန်ပါဗျာချိုးတာလာတော့ဟောဟိချိုးတာပါစားတယ်ပဲပေါ့အောင်ပါဗျာအဲ့နဲ့ချိုးတာနောက်လိုက်ပေါ့ဗျာဒီကလေးနဲ့လည်းတဲ့မှာလည်းမဟုတ်ပါဘူးဟင်ဟင်ချိုးတိုင်းနောက်လိုက်မှတော့ချင်းသာကြီးလာအောင်ပါခင်ဗျာကြောက်ရတော့မှာချင်းကြောက်ရတော့မှာခင်ဗျာဟင်ခဏကြီးရပြောရတော့မှာပေါ့ဗျာဟင် အဲ့တော့သာရာသာတဲ့မတိုင်ထူတာကြီးလာလဲသာရာရှင်နာကြီးလာတော့ဟောသာရာခန္ဓာကြီးလာတော့ဟောနာကျင်နာလာကြသာတယ်အဲ့တော့သူနေကျင်းသွားပြီဘောကွယ်နေကျင်းခကြီးတူသွားတာပဲဟုတ်ကလားသူနေကျယ်လေးခကြီးကြီးနေကျင်းခကြီးတူဟင်အဲ့ဒါတို့တဏီကုံဘာလှုပ်လို့ဒီမာမျိုးပဲလှုပ်ပါဟင်ပြီးတော့ပူသေးသလားမပေါ်ပါဘူးဟင်ပြီးတော့ပူလား အဲ့တော့တို့မြင်တာဦးမှတ်တယ်ငါမကြည့်ဘူးသူမကြည့်ဒီတဲ့ကပေါင်းလဲဆိုးတယ်ပါနိုင်ဦးမလားဗျာမပါနိုင်တော့ဘူးဒီလိုဆိုရင်တနေ့တာကိုမြင်နာမြင်ုံနဲ့ပြီးမသွားနိုင်ဘူးလားဟင်ကြားတာဟောကြားရုံနဲ့ပြီးမသွားနိုင်ဘူးလားနာနာလဲနာရုံနဲ့ပြီးသွားနိုင်တယ်ဟုတ်ကလားဗျာဒီဒီနေရာမှာရမှာပေါ့ကွဒါဆိုရင်သုံးတော့သုံးနဲ့မဆွဲဘူးပေါ့ဟင်သုံးတော့သုံးမှာပေါ့ကွမဆွဲတဲ့နေရာရောက်သွားမှာပေါ့ ဟင်အဲ့တော့ဒါဆိုနဲ့လူကြီးစားဖြစ်သွားပြီဆိုရင်ဟင်အခုခွာပြီးတော့အသားကြီးနဲ့စားလိုက်တာထင်တယ်ဒါဆိုလူကြီးစားဖြစ်ပြီကြာဟင်ဘယ်နဲ့တော့ဘယ်တော့လူကြီးစားဖြစ်မှာလဲဘယ်တော့တော့သိငွေကြီးအောင်မနဲ့တူပါဟုတ်ကဲ့ဟင်အဲ့အဲ့ဒါတို့လူကြီးသားပဲကွဟင်ချိုတာတော့သားမှာပေါ့ကွထညက်ဆိုတာဝင်နေဦးမလားအဝင်နေတော့ဦးကျက်ကောဟိအဝင်နေတော့ချိုတာချိုတာပဲပေါ့တို့ဒီတိုင်းမှမရပါ အဲ့ဒါတို့တုံးတော့တုံးတာတော့ဘယ်မတွဲတော့ဘူးပဲဟင်လူဘဝရောက်တယ်လူဘဝရောက်တဲ့အတွက်လူတို့သုံးနဲ့သုံးလိုက်တဲ့အာယုဒီလိုတင်နေဟဲ့လူဘဝရောက်တဲ့တို့နောက်ကပြုစုခဲ့တဲ့ကံရဲ့အကျိုးပေးအာယုဒါလည်းတင်နေမှန်ပါပါဒါတို့နောက်ကကံအရှင်တတ္တိအတိုင်းပဲအကျိုးပေးလာပြီးခံစားရတာမဟုတ်လားမှန်ပါပါအဲ့ဒီအတွက်သုံးတဲ့အတွက်တို့ဘာတို့ရသေးရာရှိတာကိုလက်ခံစားတဲ့နေရာရောက်ပြီ ဟုတ်သလားဗျတို့ပါတော့ဟဲ့အကျွေးရှင်မယားကနေပြီးစားနိုင်တယ်ဟုတ်သလားဟဲ့ဟဲ့ဗာလူဘွားရောက်လို့လူကံကျိုးပေးဖို့သုံးနေပြီအဲ့ဒီပုဂ္ဂိုလ်တရားဟဲ့တကယ်လို့ဟဲ့ဝက်ကြီးဟဲ့ကြက်ကြီးဟဲ့တဲ့ဆိုလို့ရှိရင်ဒါဝက်တွေကြက်တွေမှတ်ထားတာတင်နေဟဲ့ဟဲ့အဲ့တော့ကျက်ဆွဲရင်အဲသုံးပြီးနောက်ကိုဆွဲမှတင်နေဟဲ့ဒီလိုဆိုကျက်ဆွဲဆွဲရင်ကျက်သေးကိုတို့တဘွားသွားမှတင်နေဟဲ့ဝက်ဆွဲဆွဲတော့ဟော ဒါကြတော့သူအကျွေးယူစားတာမဟုတ်ဘူးလားဟင်ဟင်ဟုတ်ကလားဟင်ဒီလိုတို့ကပေးရမယ့်နေရာကမနေရဘူးလားဒါဆိုတို့ပေးပေးမယ့်နေရာနေရာမှာတို့ခုနကတို့အမှကလေးနဲ့စားတဲ့ပုံရောသုံးနာသုံးတယ်မဆွဲဘူးအဲ့ဒါကြတော့ရားတရားရှိလို့စားတဲ့နေရာကနေမှာဟင်အဲ့တော့ဘေးတရားစားတော့စားကြတာကြီးတယ်ပေါ့ကွယ်သို့တော့တတိမပါတဲ့ပုဂ္ဂိုလ်ခုနကရှုမှတ်မှုနဲ့မစားတဲ့ပုဂ္ဂိုလ် ဟိုသူတစ်ပါးကိုကြွေးယူစားနေတာတတိပါတဲ့ပုဂ္ဂိုလ်အမှန်နဲ့စားတဲ့ပုဂ္ဂိုလ်ရရရရှိကြွေးကိုလက်ခံစားနေတာဒါလေးနှစ်ခုပဲကွာစားရခြင်းတော့တူတူပဲမှန်ပါဗျာဟင်စားကြရခြင်းတော့တူတူဗျာဒါလေးနှစ်ခုကွာတယ်ဗျာဟင်အဲ့တော့အကျိုးယူစားရတယ်ဆိုရင်တော့ဟင်ကျနေတော့ပြည်စည်းခြင်းလို့ခေါ်မလားဖေးသားလို့ခေါ်မလားဟင်ဒီဒီညာလာပြီးတော့အကျွေးဆက်တာကိုစားရင်ဖေးသားလို့ပြောမလား တီစီရှင်ကိုပြောမှာတီစီရှင်ပါကဲသူ့ဘယ်ထဲမှာလဲစင်ရာထဲမှာလားတီစီရှင်ထဲမှာလားဟုတ်မင်းမလေးနဲ့ငါနှစ်ခါရှိဟင်မင်းငါတီစီရှင်ဖြစ်မှာဟင်ဟင်မင်းမိခင်ကြီးကိုဘယ်လောက်ရှိမှန်းသိပေးရမှာဟဲ့မင်းမင်းငါရှိမှုပြောတာဟင်ဟင်မထားပါဘူးပြောတော့ငါပြောတာနဲ့ရှူတာရောက်ပါဘူးရောက်ပါဘူးဟုတ်ကလားဟင်ဟင်ဒီလာတော့ဒီရောက်တော့ ဟုတ်ပါမလားဟဲ့ဟဲ့ရုပ်ကြီးကဒီလာတာဟဲ့စိတ်ကြီးကဟိုသွားတာဟဲ့နင်းကိုယ်ကိုယ်မဖြစ်နိုင်ဘူးလားဟင်ဟင်ကျုပ်ကြီးကတော့ကာကာတင်ခေါ်လာလို့နင်းပါလာတာဟုတ်ပါဘူးဟင်စိတ်ကြီးကကာကမပြရတော့ဟိုတမ်းပြေရောဟုတ်တယ်ဟင်ဟုတ်ပါဘူးစိတ်ကြီးကကာကမပြရပဲနင်းရှူတမ်းပြေမပေါ့ဟင်ဟင်အဲ့တော့တို့ကတော့ဟိုကံတူရရပြရှိလို့အဲ့ဒါကိုလက်ခံခံလာတာဒါတို့တထေးဟုတ်သူပဲကွဟင် ဟင်တတိရှိတဲ့ပုဂ္ဂိုလ်ကတတိဥစုပဲကွတတိမရှိတဲ့ပုဂ္ဂိုလ်ကဆင်းရဲသားဥစုပဲကွဟုတ်ကလားဟဲ့အဲ့တော့တို့ဒီကနေ့အတွက်ကိုမြင်မှုကြားမှုနားမှုစားမှုထိမှုဒါတွေလုပ်တယ်အဲတတိမပါတဲ့ပုဂ္ဂိုလ်ကသုံးပြီးနောက်ဆွဲကြံရတဲ့ခနာပေါက်ပြီးနောက်မှအနရုပ်ကြံခဲ့သလိုပဲဟင်ခနာပေါက်ပြီးနောက်မှအနရုပ်သွားကြံကြံတမဲထင်တယ် မှန်ပါဗျာဒီလိုဆိုညကြလို့ရှိရင်ဒီကနေ့ဒီသာပါခဲ့ပြီးတဲ့အာယုန်လေးကောင်းရင်လည်းကောင်းတာလေးကိုယ်ရင်လည်းကိုယ်တာလေးအလဲလေးတွေပေါ်မလာဘူးလားပေါ်လာရင်လက်ချင်းကတွေးရင်တော့ဟောနောက်တစ်ဆက်မလာဘူးမှန်ပါဗျာဟင်လက်ချင်းကတွေးရင်လည်းလက်ချင်းကငါဘယ်လိုကောင်းမလာနိုင်ဘူးလားဟဲ့အဲ့တော့ဒီကနေ့မျိုးပြီးလက်ချင်းကအတွက်ပြိုးမဖြစ်နိုင်ဘူးလားဟင်ဒီကနေ့အာယုခံစားတဲ့နေရာတတိမရှိဘူးအဆွဲရှိနေတဲ့ပုဂ္ဂိုလ်တယောက်ဟာ ဒီကနေ့မျိုးထားလိုက်ရင်လက်ဖြင့်ကပြိုးဖြစ်မယ်ဟုတ်ကလားမှန်ပါတက်ကလက်ဖြင့်ကပြိုးကြတော့လေတတိမရှိလို့ဒီလိုပဲမေးမေးကြီးနဲ့ခံစားလို့တို့ဘာတို့အတုံးတော့မာအသွဲပါနေလို့ရှိရင်တပတ်ခါအတွက်တပတ်ခါညနေအတွက်ကိုဟဲ့လက်ဖြင့်ကညနေအတွက်ကိုသူကမျိုးမဖြစ်နိုင်ဘူးလားပြိုးကလည်းမျိုးမဖြစ်နိုင်ဘူးလား ဟင်အဲတဏိတာလက်ပြင်ကတဏိတာလုပ်တဲ့ဟာတွေလက်ပြင်ကတဏှာတာကြတော့အာယုန်နေနဲ့မတွေးမကြည့်ရဲ့ချိန်မောင်းနေတဲ့ချိန်ကြရင်တို့တယောက်တည်းမှာအတွေးကြီးကမပေါ်နိုင်ဘူးလားနေရခံစားခဲ့ရဘူးတာတွေလေအဲဒီနေရခံစားခဲ့ရဘူးတာတွေအာယုန်ပြုလို့အတိတ်တိတ်ကိုလည်းတို့စိတ်ကြံမရောက်နိုင်ဘူးလားဟိုအနာကနာကကိုလည်းကြုံမသွားနိုင်ဘူးလားဒါပြီးဒီတစ်ခါဘယ်လိုပဲနဲ့လက်ပြင်ကဘယ်လိုပဲနဲ့ဆက်မလာဘူးလားဟဲ့အဲ့တော့လက်ပြင်ကညံ့နေက မြေဒီတပတ်ကမနဲ့အတွက်ကိုပြိုးပြမဖြစ်နိုင်ဘူးလားဒီလိုဆိုပြိုးကမျိုးမျိုးကပြိုးဘယ်တော့ဆုံးလို့သုံးပါဘူးဟင်တဲ့တော့မဆုံးရင်ဘောဟင်မျိုးမတုံးရင်ဘောဟင်မျိုးဒီတော့ထားအောင်ပါတင်တယ်မျိုးမတုံးရင်ဘူးနဲ့တူတယ်ဟင်အဲ့တော့မျိုးတုံးရင်လားမတုံးရင်ဘူးလားတုံးရင်ပါလေဟုတ်ပါမလားဗျာနောက်နေ့ပါစားမလို့ခင်ဗျာမျိုးတုံးကြလိုက်တော့ဟင် ဟင်အဲ့တော့တို့ဒီတတိမကြည့်တဲ့ပုဂ္ဂိုလ်ကသုံးပြီးဆွဲဆွဲပြီးသုံးဟင်အဲအဆွဲတိုင်းပဲပြန်ပြီးတော့ကြံစီစဉ်းစားဆုံးဖြတ်ဟုတ်ကဲ့အဲဒီနည်းနဲ့ပဲတို့ကာနေကာနေသွားဆုံးလုံးနေကြတယ်အဲ့တော့တို့မျိုးကမျိုးမျိုးကမျိုးဘယ်တော့မှလုပ်ဘူးကွတို့လေတွေကဟိဒီနေ့မနစ်ကမျိုးကဒီနေ့ဘာဖြစ်လာတော့အဲဒီနေ့မျိုးတွေထောင်ပြီးတော့တို့ကြာသူတို့ဘိုးလည်းကြာဘာဖြစ်မလို့ဟိ ဟိုနောက်နေ့တော့မျိုးတံဖြစ်မှာပဲမှန်ပါဗျာဟိုနောက်နေ့မျိုးကြတော့တခါမိုးကြတော့တခါပြိုးလိုက်ပြီတနေ့မှန်ပါဗျာဟိုနောက်နေ့တော့ကိုတခါပြိုးကြမှာဖြစ်ဘူးလားဖြစ်ပါအဲဘယ်တော့ထုံးမလို့တော့ကောင်းဘူးဟင်ဘယ်နဲ့တော့ခွင်းနဲ့တောင်သူနဲ့ဘာထူတော့တောင်သူလဲဟိုတို့ဘာတော့လူသားအိုတယ်ကွအလုတ်အိုမသွားဘူးလူကတော့အိုမှာပဲလူအိုလို့အဖိုးအိုတော့ဟိုသားကလက်ဆင်ကဟောသားအိုတော့မြည်ရလက်ဆင်ကနဲ့လူသားအိုတဲ့အလုတ်ဘယ်တော့မှအိုဘူး ဟုတ်ကလားဟဲ့ဟင်ဟင်လေသာကောရင်ကောမယ်အလုတ်ပဲတော့မှကောဘူးဟုတ်ကလားဟင်အဲ့ဒီတိုင်းဆိုရင်တို့ပဲတော့ခကြီးဖုံးမလဲဖုံးပါဟင်အဲ့တော့တို့ပဲအာယုလေးခံစားခံစားအမှတ်ကလေးနဲ့ဟင်ဟင်လုတ်ချင်တာလုတ်ပါဗျာညထားလုတ်လို့ရုပ်ထားလုတ်လို့ဟင်ရုပ်ထားလုတ်ထားလဲအဲရုပ်တဲ့နေရာကိုမမဖဲမထားပါနဲ့ထားရေးအဲ့ဒီနေရာကသွဲကြောင်နေဘူးလားသွဲကြောင်နေမှာပေါ့အဲ့ဒီနေရာမျိုးရှိအဲ့ဒီကပြုတ်ထား ဖုံမယ်ဟုတ်လားရုပ်တာလို့လက်ချောင်မနေနဲ့ဖတ်တာမှဟုတ်လားညတ်ထာမို့လဲတို့ဘာလို့ရှေးလူကြီးရှေးလူကြီးတွေကဒါလို့ညတ်တဟဲလို့ပြောလို့ဒါလေးနဲ့တို့လက်ခံရမှာလားဟင်အမြတ်ထာလည်းကိုယ်ကိုယ်တိုင်သိအောင်ကြိုးစားရလေဦးမယ်ဟုတ်ကလားဟဲ့မြတ်ထာတွေ့လည်းမှာဟင်ရုပ်ထာတွေ့လည်းမှာအဲ့တော့တို့ကိုဒီကိုယ်တကူတည်းကပဲတို့ဘာလို့ရုပ်စိတ်ကလေးပေါ်တော့ အကြံလေးကရုပ်လာလို့ရှိရင်ရုပ်ဓာတ်တွေတွေးမယ်ရုပ်ဓာတ်တွေပြောမယ်ရုပ်ဓာတ်တွေလုံးမတင်ဟိဟုတ်ကလားအဲကောင်းတဲ့ကလေးဝင်လာရင်မြတ်ဓာတ်တွေကြမယ်မြတ်ဓာတ်တွေပြောမယ်မြတ်ဓာတ်တွေလုံးမပဲတင်ဟိဒီဒီကိုလေးတကူပါပဲတင်မှန်ပါဘူးဒါပေမဲ့ဒီဒုကိုလေးတကူဟာ ຫນွေမှာလည်းဒီကူပဲထင်တယ်မှန်ပါဗျာဖောင်းကြတော့ဒီကူပါဗျာတွေ့တော့ခံစားရတာရင်ຫນွေကူနဲ့ဖောင်းကူတူရလိုက်မတူပါဘူးဒီလိုဆုံးများစိတ်ဖြစ်နေတဲ့အချိန်ခံစားရတာနဲ့ရုပ်စိတ်ဖြစ်နေတဲ့ခါခံစားရတာတူမလားတူပါဗျာအဲ့ဒီမတူဘုံကိုမြင်အောင်ကြည့်ပါတို့တတိပဓာမသိကျင်တာဒါပါဟင်မြင်နာမြင်တယ်လို့မှခိုင်းတာကမြင်နာမြင်တယ်နဲ့ပြီးအောင်မဟုတ်ပါဘူးဘယ်လိုမြင်တယ်လဲကြည့်သိချင်တာကြည့်သိချင်တာဟုတ်ကဲ့ဘယ်သွားလို့သွားတယ်မှတော့သွားတာမှခိုင်းတာမဟုတ်သွားခြင်းရဲ့အကြောင်းကိုသိသိချင်တာပါ ဟုတ်လားအင်းတို့သာတော့ကောကိစ္စတိကာတာဓမ္မနံကင်ကာရဏကိစ္စတိဒါသာလို့ပြောတာပမာလို့တော့ဘသူတီသွားတယ်သွားတူပိုက်ရှင်ဘသူလဲဘာကြောင့်သွားတယ်ဒါလေးကိုအဖြေဖော်သိချင်တာပါအဖြေမပေါ်ရင်ငါသွားတယ်ပဲပြောမှထင်တယ်ငါသွားတာငါပိုင်တယ်ပဲပြောမှထင်တယ်ဟင်ဘာကိစ္စကြောင့်သွားတယ်လောကီကိစ္စပဲဖော်မှာမဟုတ်ဘူးလားအဲ့ဒီမှာလည်းအကြောင်းရှိတယ်ဒါလေးသိသိချင်တာပါသွားတာကိုသိသိချင်တာမဟုတ်ဘူးဟုတ်ကလား တေရူပမာမဲဝေဒနာနုပါဒနာဆိုတော့ထိုင်တဲ့နေရာမှာအာထုတ်ခါသာယောဂီတယောက်ဟာစိတ်ထိုင်မကြသလောက်ရှင်လဲထိုင်မကြဘူးဟုတ်ကလားပြီးတော့မထိုင်ခင်တွင်းကဟိုတို့အသက်ရှိတဲ့ကာလပတ်လုံးဥရုဒံကိုလည်းပေါက်လို့ပဲကခံလာခဲ့တယ်ထင်တယ်ကိရိတာအတွေ့တံကိုလည်းပေါက်လို့ပဲကခံလာတဲ့ခစ်ထင်တယ်ဟဲ့အဲ့ဒါတွေကရိုးတွင်းချင်းစီအကျော်တွေထဲမှာအောင်းနေတဲ့အပူတွေပုတ်တွေဒါတွေမရှိဘူးလားအဲ့သူတွေရထားကြမှုကြောင့်လည်းအာထုတ်ခါသာယောဂီတယောက်ဟာနာကျင်ခဲ့မှုရှိနိုင်တယ် ဖြစ်နိုင်လားနာကျင်ကြိုက်ခဲမှုရှိတာဒီအဲ့ဒီနှစ်ခုကြောင့်ပဲစိတ်ထိုင်မကြလို့ကိုယ်ထိုင်မကြတာကတစ်ဟိဟုတ်ပါဟိဒီကိရိတာအဟောင်းအမြင်ကြီးအဲ့ဒါတွေခန္ဓာကိုယ်လို့ခေါ်တဲ့တာဏတရားထဲမှာခိုးအောင်နေတာအကြောင်းသိတယ်ဟိအဲ့ဒီအပူပုတ်ကြီးတို့ရိုးရင်းချင်တွေထဲမှာခိုးအောင်နေတာမကုန်မချင်းတို့ခန္ဓာကိုယ်အနာမပြောက်ဘူးဟိဟုတ်ကလားဟိအဲ့တော့နာတာကိုမှတ်တဲ့ယောဂီတယောက်ဟာနာတာနာတယ်လို့မှတ်ယုံတဲ့ပိုးနာမှာပဲဟိ နာတာမှခိုင်းတာမဟုတ်နာတယ်အကြောင်းသိစေချင်တာဟင်ဟုတ်ကလားဟင်အဲ့တော့တို့ပါတော့ကွယ်ဟိုဟင်ဖုတ်သားခြင်းနဲ့ဖုန်ကြီးကဖိုးသူတော်ကိုဖိုးရိုက်ခိုင်းတယ်လို့ပေါ့ဖုန်ကြီးကတို့ဟိုကုတီသွားတာတဲ့ကွယ်အဲကုတီသွားတော့ဖုတ်ကြီးကတို့မကြီးပင်ကိုရှောရှောနဲ့တက်ပြေဖုန်ကြီးကရှေ့ဆက်မသွားဘူးဖုန်ကြီးသွားတာသေချာကြည့်တယ်ဘယ်ကိုင်းမှာပိုးနေအောင်သေချာကြည့်တယ် ကြည့်ပြီးတော့တို့ကုရိကပြန်လာတော့ရှေးခေတ်ကတော့ကြောင်းမာနေတဲ့လူသည်သာသနာဝတ်ဆောင်ဖြစ်တဲ့အိပ်ဖြူလေးဝတ်ရတယ်ဖုတ်တူတော်လို့ခေါ်တာမှန်ပါပါဟင်ဟင်ဖုတ်တူတော်ကိုကလေးပိတ်ဖြူကတို့ပါတော့သီလစင်ကြင်ကြောင်းကိုပြတာဟင်တိတ်ညဝတ်တာကတမာရိရှင်တမာရိရှိကြောင်းကိုပြတာတိတ်ဝါဝတ်တယ်ဆိုတာပညာရှိကြောင်းကိုပြတာ တို့ရောင်တဲ့ဒုက္ခရှိတယ်မှန်ပါပါသာသနာဝုဆုံးပါလေအဲ့တော့တို့ဘိက္ခုလေးဝတ်တာဖို့သူရောဆိုတော့သူတီလာသင်ကြအောင်လို့ဟင်တုတ်ပြထားတာအဲ့တော့ဘုန်းကြီးကဖုတ်သားလဲသားခြင်းလို့ဟေ့ဖုတ်ကြီးဘယ်နာမှာရှိတယ်တားလိုက်ပါဆိုရင်သူ့မှာပါတိအပါတင်မယ်အပါတင်အဲ့တော့သူလဲအာဘကလွတ်ရအောင်ဖုတ်လဲသားရအောင်ပေါ့ဖုတ်တော်လားဟဲ့ဖုတ်တော်လားသားမကြည့်ပင်ကြီးသားမကြည့်ကိုင်းကြီးခိုင်နိ အဲဘိုးသူတော်ကမကြီးကိုင်းနေလျှောက်ကြီးတာပေါ့ဗျာတကိုင်းနှစ်ကိုင်းသုံးကိုင်းငါးကိုင်း၆ကိုင်းခုနှစ်ကိုင်းဘုန်းကြီးကဘာသိသိချင်တာဘိုးသူတော်ဘာကြီးနေတာတို့ဟာကိုခင်နေပါကြီးနေဟင်ဟင်မိပါကြီးနေတော့ဟုတ်ကဲ့ဘယ်တော့မှဖုတာပါဘလို့ဟင်ဟင်ဟင်ဟင်ဘယ်တော့ဖုတာပါမလို့ね ဟင်သိသိကျင်တာအဲ့ဒီအကြောင်းကိုသိသိကျင်တာကွယ်မြင်ရင်မြင်မှုရဲ့အကြောင်းရှိရထင်တယ်ကြားရင်ကြားမှုရဲ့အကြောင်းရှိဘူးလားရှိပါဘူးနားရင်နားမှုရဲ့အကြောင်းရှိတယ်ဟုတ်ကဲ့ဒါတော့သာမှုရဲ့အကြောင်းရှိဘူးလားရှိပါဘူးကိုယ်လေးနဲ့စိတ်ကလေးနဲ့စိတ်ကလေးနဲ့ကိုယ်လေးနဲ့ထင်တယ်စိတ်ကလေးကတခါတည်းဟိုသူ့ကိရိယာတွေကိုကုန်ကြည့်တယ်ကွဟိုဘာလို့စက်သမားတယောက်ဟာသူ့ကိရိယာကိုသူ့နေရာနဲ့သူတုံးတယ်လို့တုံးတယ်လို့ပေါ့ကွကိုမြေတူးသက်တို့ တို့ဘာတော့ကရင်ကြီးတို့မှရှိတယ်လေဟဲ့မှန်ပါပါအဲအဲ့အတိုင်းပဲပဲစိတ်ကဟိုတစ်ဖက်ကဟင်းကွက်ရှိတဲ့ဟာကိုသူ့ပကံနဲ့ပကံထဲမှာသူ့ထဲကိုရောက်ဖို့ရအတွက်ကိုဒီလက်ကိုသုံးရတာထင်တယ်မှန်ပါပါအဲအဲ့ဒါခိုင်မှာဟင်အဲ့ဟိုတစ်ဖက်ကပကံနဲ့ကလေကိုယ်ပကံနဲ့ရောက်ဖို့ကိုယ်ပကံနဲ့ကလေကိုယ်ပတာတဲ့ရောက်ဖို့ကိုလက်ကရိယာကလို့လို့တခြားမလုပ်နိုင်ဘူးဟုတ်ကဲ့အဲ့ဒါသိပြီးသူခိုင်သူခိုင်နေတိုက်တယ်သူကကိုယ်ခိုင်ရင်အဆန်ခိုင်ရင်သူဆောင်းပါတယ် သူကဝေးခိုင်းနော်သူကအမြောက်ခိုင်းနော်သူကချခိုင်းနော်သိအဲ့ဒါပဲလေဒါတစ်ခုသိသိချင်တာလေသိပဲလို့ခိုင်းတယ်ကိုပဲလို့လုပ်နေရတယ်အမှုတမှုကိုသူတို့နှစ်ဦးအပေးယူနေတို့လုပ်ကြတာမဟုတ်လားမှန်ပါပါအဲ့ဒါသိသိချင်တာဟဲ့ဟင်ဟင်ဟုတ်ကလားဟင်တွေ့အဲ့တော့ဂိုင်းဂိုင်းနဲ့ထိထိတယ်အဲ့ဒါမှခိုင်းတာမဟုတ်အဲ့ဒီအကြောင်းသိသိချင်တာကိုလေးပဲလို့ထုတ်ရှားပေးရအဲ့တော့မြောက်တဲ့အချိန်နဲ့ ချတဲ့ချိန်ခန္ဓာကိုယ်လှုပ်ရှားမှုတူးမလားမတူပါဘူးအေးဒါနဲ့ဆန္ဒဟောတူးမလားမတူနိုင်ဘူးအဲ့ဒါမြင်သိချင်တာအဲ့ဒီအကြောင်းသိသိချင်တာဟုတ်ကလားဘယ်နည်းနဲ့အာထုအာထုပါဒါကြီးတဲ့ပါတို့ဝင်လေထွက်လေရှူတော့ဟောရှူလို့သိနေရှူတာတဲ့မှန်ပါပါရှိုက်လို့သိရှိတော့ရှိုက်တာတဲ့မှန်ပါပါဟင်ရှူလို့သိရှိရှူမှာပေါ့ရှိုက်လို့သိရှိရှိုက်ထုတ်တာပေါ့အဲ့ဒီနေရာမှာဝင်နေထွက်တယ်လို့တို့ဖတ်ကြရတာတဲ့ဟဲ့မှန်ပါပါဟင်ဝင်နေထွက်တယ်မှဒါအဲ့တော့ဝင်တော့ဟော နှစ်ပေါက်ထိဝင်တာထင်တယ်မှန်ပါဗျာထွက်တော့နှစ်ပေါက်ထိထွက်တော့ဒါနာလို့ဘယ်မှထွက်ကြမရှိပဲနဲ့ဝင်ကြရကဒါနာလို့ဘာမှရှိပဲနဲ့ဟုတ်ကလားမှန်ပါဗျာတော့ဒီဝင်နေထွက်တယ်ဆိုတဲ့နေရာထိတာကျင်တာဆိုထိပုံရင်မတူဘူးအဲ့ဒီအကြောင်းသိသိကျင်တာပါဝင်တာထွက်တာမခိုင်းတာမဟုတ်ပါဘူးဟုတ်ကလားမှန်ပါဗျာတို့တော့တို့ထင်ရသားခြင်းတဲ့ပုဂ္ဂိုလ်ထင်ရပြီးပါပြောရတယ်လို့ပေါ့ပဲတော့သားခြင်းတဲ့ပုဂ္ဂိုလ်ပဲတော့ပြီးပါပြောရတယ်လို့ပေါ့ဝင်နေဆိုတဲ့ပရမတ်ကိုဝင်နေဆိုတဲ့ပညာနဲ့ပဲတင်သွားမှာတယ်ဟဲ့ သူမပါဘဲနဲ့တော့ပြီးသလားဟဲ့ပြီးပါဟင်ဟင်ဟင်ဟိုမြင်တဲ့ပရမတ်ကိုမြင်တယ်လို့မှတ်ပြီးပြညာနဲ့ပဲခင်တော့မှထင်တယ်အဲ့တော့ထင်ရသားခြင်းတဲ့ပုဂ္ဂိုလ်တို့ဟိုထင်ရပေးပါပြောမှရမှာပေါ့အဲ့တော့သူပရမတ်ပြီးရင်သူပြညာနဲ့ပဲမှားမှာထင်တယ်တဲ့တော့ပြညာပေါ်တယ်တင်မထားနဲ့ဟုတ်ခလားဝေနာမတဲ့ပုဂ္ဂိုလ်လည်းဝင်နေထွက်တဲ့ပြညာနဲ့ကြမထိုင်အကြောင်းသိတယ်ဟုတ်ကလားဟိနားလို့နားတယ်မှတ်တယ်မြင်မြင်နဲ့ကြားကြားတယ်မှတ်တယ်ယောဂီတွေရောဒီနေရာတွေပြညာနဲ့တင်ထားရမှာလားဟိ ဟင်သူညာဟိုသူပညာကိုကင်ပြီးသူပရမတ်ကိုပိုင်မနေနေမြောင်ကြည့်ရမှာမဟုတ်လားမှန်ပါဗျာသဘောပေါက်လားဟင်မှန်ပါဗျာဟင်ပြန်လေတော့ပွားနေမှာမလားတဲ့နှခုဟင်ဟင်တဏှာကြီးဆိုလို့ရှိရင်တို့ဘလောက်တော့စက္ကန့်ပေါင်း3000ကျော်မှန်ပါဗျာတဏှာကြီးကစက္ကန့်ပေါင်း3000ကျော်ဟာအဲ့တော့ဝင်းလေးတစ်ချက်ရဲ့ခရီးစဉ်ကို၄စက္ကန့်နဲ့တွေ့ဘလောက်ရှိမလို့900တယ်မှန်ပါဗျာဟင်မှန်ပါဗျာ3000ကျော်ဟာဟို၄နဲ့ ကုန်လားဟင်900 900အဲ့တော့အဝင်450ရှိတယ်အထွက်450ရှိတယ်မှန်ပါတယ်အဲ့တော့တဏှာကြီးတို့နာသီဝါကမှတ်မှတ်ဖောင်းနာပိဏာမှမှဖောင်းနာပိဏာလည်းနာသီဝါရဲ့အဝင်ထွက်တဲ့ဖြစ်တာမဟုတ်ဘူးလားတို့ဒါကိုအရင်ကတိုင်ခုတ်တာနဲ့အဖျားကတိုင်ခုတ်တာတန်ခုပဲပါအတူတူပဲဟုတ်ကလားမှန်ပါဗျာဟင်ဝါလာဟိုဗမာချက်တုံလီနဲ့ကလားချက်တုံလီနဲ့ဒါပဲကွာလိမ့်မယ်ချက်တုံလီတာပဲချက်တုံလီတာပဲထမဟင်ကလားချက်တုံလီနဲ့အောက်ပါတယ်ဗမာချက်တုံလီနဲ့ ပေါ်ရတယ်ဟင်ဟင်အဲ့ဒါနာသီဝကမတ်တာနဲ့ချက်တိုင်းကမတ်တာလဲအဲကလားချက်တုံလေးနည်းနဲ့ပမာချက်တုံလေးနည်းပါပဲလားအတူပဲမှာဟုတ်ကလားဟင်အဲ့ဘယ်ကမှမခုနကပြောတဲ့နှုတ်တိုင်းပဲထင်တယ်ဟင်အဲ့တော့တဏှာကြီးတို့ဟိုအပမာရတတိနဲ့မှတ်တဲ့ပုဂ္ဂိုလ်ကတရဏဂုံတို့ဘယ်လောက်ရှိမှာတော့900 900 900ရှိမှာပေါ့ဒီနည်းနဲ့တို့ပွားမှာဟင်တဏှာလေးတဏှာကြီးလေးတရဏဂုံ900နှုတ်900နှုတ် မှန်ပါတယ်စက္ကန့်3000ကျော်တာဆိုတော့လေမှန်ပါ၄စက္ကန့်ခင်းကြီးနှုံးနဲ့ပြောတာမှန်ပါပုံမှန်ပုံမှန်ပြောတာဟင်ပဲ့နေတော့ဟိပွားနိုင်မှာမလားဟင်ငါပြောဒီခုခွာပြီဟင်လူကြီးသားသားနိုင်မှာမလားတို့မဟုတ်ခုနတို့ပါတော့ဟိုဟင်စရင်ရှင်နေရာကနေပြီးတော့ပိုင်ရှင်နေရာကနေအကျွေးတောင်းပြီးစားကြင်သလားတကယ်စားမှာတော့စားကြင်တာလားစောင်းနေတာလားစားကြင်တာပဲရှိတာပါဟင် စားမမစားစားရလားဟိမင်းပိုင်ရှင်နေရာကတော့စားရဘူးဗျာဟုတ်ကလားဟင်ပြီးတော့ဟောဗျာဟိုလူကြီးသားစားကျင်တာလားကလေးသားစားကျင်တာလားစားနေတာစားပြီစားကျင်တာနေလို့ပြောနေတာဟုတ်ကလားရဲ့ဟင်ဟင်ဟင်တော်တော့စားပြမှာတော့နေဟင်စားကျင်တာလားသူပြောတာစားရပြီဘူး အဲ့တို့ဘာတော့မင်းပွဲဆိုပွဲအရာရှိကြီးတွေစားပေါက်နေဝိုင်းနာသွားပြီးတော့တည်ရိုးနေတဲ့ဟာတွေဘာထုတ်တော့မှန်ပါဘူးဟင်သူများသာကြည့်ပြီးတော့မော့တော့ဟုတ်တယ်လေစားကျင်တာပဲရှိသေးတယ်စားမှစားသေးပဲစားတယ်ဟင်အဲ့တော့မင်းပွဲဆိုပွဲကိုမင်းသူရတာတွေစားနေတဲ့ဟင်မင်းသုံးဆောင်ပွဲကြီးနာသွားဖြတ်သွားဖြတ်တာလို့တော့ဟင်မြောင်ကြည့်ပြီးတည်ယူတာပဲရှိသေးတယ်လေစားကျင်တာဆိုဒီအဆင့်ပဲရှိသေးတယ်ဟင်စားကျင်ရင်စားနိုင်အောင်ကြိုးစားရမယ် ဟုတ်ကလားဟဲ့ကျူသားနိုင်မှာမလားဟင်ကျူသားမှာအေးအဲ့ဒါကျူသားနိုင်လို့တို့ခုနပြောတဲ့အစွဲကင်းသွားရင်တစ်ချက်မှလိုက်ရင်အဟောင်းကိုတွေးတာဟုတ်မလားအတင်းနောက်ကိုပြေးလိုက်တာဟုတ်မလားအဲ့ဒါမနာတို့တစ်ချက်ပြီးသွားတာပဲကွဟုတ်ကလားဒီလိုကိုအဟောင်းကြီးဘယ်လောက်များနေနေဒီလိုသာမြုပ်တနေရင် तू အညွတ်တက်နိုင်ဦးမလားမတက်နိုင်ပါဘူးအတိတ်ကဟောကြီးလောင်းနိုင်ဦးမလားဟိဒီလိုတို့တို့မသိနိုင်ဘူးလားသိပါဘူး သဆွဲရတဲ့နေရာသူ့ငါဆွဲရတဲ့နေရာငါဆွဲတစ်ချက်ပြုတ်မှာပဲဟင်မှန်ပါဗျာဟင်အဲငါဆွဲပြီးတော့ဟိုမှာဟိုကြိုက်သွဲအားရှိနေသေးလို့ရှိရင်ဟိုအဲကြိုက်သွဲရိုက်တဲ့နေရာမှာကြိုက်သွဲလည်းပြတ်ထွက်သွားလို့ရှိရင်တခါပြုတ်မှာမဟုတ်ဘူးလားဟုတ်ကလားဟိဒါပြီးနောက်ဆုံးအနုညာဆုံးဖြစ်တဲ့ဟိုမတိသွဲတင်တယ်ဟိအဲမတိသွဲရှိနေတော့မတိသွဲတွေအားတို့ရှိနေသေးတာပဲအဲ့တော့မတိသွဲ တခါဖြတ်ချလိုက်လို့ရှိရင်ဒီမတိသွေးတော့ပြတ်မကြနိုင်ဘူးလားဟဲ့ဟဲ့ဒီနည်းနဲ့ဟောင်းနဲ့မြုပ်ရမယ်ပဲအဲ့ဒီလေခုနကနောက်ထပ်ရှင်မောင်းဖျောက်ဟင်အေးဒီနည်းကိုတို့ဒီအပမာဒတတိဆိုတတိနဲ့တို့တရဏဂုံသုံးပါးမှာဓမ္မတရဏကိသာမင်းနဲ့ပွားရမှာဟုတ်ကလားဗျအေးဒီလိုပွားလိုက်လို့တို့မြင်းဝင်းမြင်းမြင်းနဲ့ကြားကြတယ်အဲ့ဒါဓမ္မတရဏဂုံတင်လေဟဲ့ရှင်တို့ကဗုဒ္ဓတရဏဂုံကပြဉ္ညာကိုစရတယ် တရမတ်ကိုသွားခြင်းဓမ္မတရဏကိုငါသားရတယ်ဟင်အဲ့တော့တို့ဒီငါသွဲတွေလည်းပဲခုနကလိုသူ့ကိုအမြဲတမ်းနှုတ်တတ်နေမှာပေါ့သူ့ကိုတခါတည်းတွေးခွင့်မရအောင်ကိုဒရသမတ်နေရမှာတင်လေမှန်ပါပါကိုယ်လည်းပြေးခွင့်မရအောင်ဒရသမတ်အောင်မှာတင်လေဟင်အဲ့ဒရသမတ်နေလို့ဒီငါဟိုတို့ဘာလို့အညွန့်လည်းမတက်ပါဘူးကိုကလည်းရေမလောင်းလာဘူးဆိုလို့ဒီငါသွဲတစ်ချက်ပြုတ်သွားလို့ရှိရင်ဒါဟိုတို့တောတာပါတိမဲ့ကြားတယ်လို့ပြောမှာမဟုတ်လားမှန်ပါပါဟင်တောတာပါတိမဲ့ကြားတယ်လို့ပြောမှာပေါ့ကွယ်တို့မို့တို့ ဟိုဒုဒကာဓမ္မတွေဒီကနေ့ပြည်တည်ခဲ့တဲ့အတိုင်းပြောရင်တော့တဏ္ဍကုံပွားမှုလမ်းစဉ်တစ်ခုဆုံးသွားပြီတားထင်တယ်မှန်ပါဟင်မြတ်ကြတယ်ပြောတော့တမျိုးထင်ပါလိမ့်မယ်မှန်ပါဟင်မိန်းကလေးရဲ့တဏ္ဍကုံပွားပို့ဖို့ကိစ္စလမ်းစဉ်တစ်ခုဆုံးသွားပြီဘုမဟုတ်သူသွားနေတဲ့ဗန္ဒရာလမ်းကြီးကိုဟိုဘယ်နေရာမှာဆုံးပြီဆိုတော့ကိုသွားမယ့်မြို့တစ်မြို့ကိုရောက်သွားပြီတားထင်တယ်မှန်ပါတားပဲထင်တယ်မှန်ပါအဲတဏ္ဍကုံပွားမှုလမ်းခရီးတစ်ခုလမ်းစဉ်တစ်ခုဆုံးသွားတာ အဲ့ဒီထုံးတဲ့အချိန်မှာဒီပွားနေတဲ့ဟိုတရဏဂုံကအဲ့ဒီခါကျမြဲသွားပြီဟင်ဟင်မြဲပြီဒီနေ့ဟင်ငါသွဲကြောင့်ဟိုလုံးမဲ့ပြစ်တယ်လုံးမလားအဲမြဲသွားပြီဟိုငါဆွဲမှမှမရှိတာငါဆွဲပြုတ်သွားရင်အဲ့ဒီတရဏဂုံမြဲသွားပြီဒီလိုဆိုဗုဒ္ဓတရဏဂုံကဒီမှာအလိုလိုပါမလားဘူးလားပါပါတန်ခါတရဏဂုံကပါပါကိုယ်မနှောမှာတယ်ဖရာလည်းကိန်းနေပါပြီတရားလည်းကိန်းနေပါပြီတန်ခါလည်းကိန်းနေပါပြီ ကိုဒီပင်တရဏဂုံသုံးပါးရဲ့ဟိုတရားဖြစ်နေပါပြီဟုတ်ကလားဟင်မှန်ပါဗျာဟင်အဲ့ခါကြရင်ဒီဟိုခုနာတို့ဘာတို့အကျွေးယူစားမယ်ရတယ်စားတော့ဘူးတထေးနေရာရောက်သွားမှာကိုကေနာကြဘူးသာဓုသာ